ခုကျန်ရသောဘာဝနာကုသကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းဆိုရင်ခတ်သိမ်းကင်းလို့ငြိမ်းကြဝေးကွာချမ်း၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသောအလိုရှိရတောင်းတသောလောကီလောကုတ္တရာကောင်းမျိုးချမ်းသာ မင်္ဂလာပေါင်းတို့နှင့်ခတ်သိမ်းပြည့်စုံများ၍ ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမဉ္ဇဉ်ကိုဉာဏ်ဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။အဟံဗန္တိဣဒရဏိနတဟဣဒရဏိ ထေငါသမ္ပနာကတံဥပောတထဗီလံသမယာသာမိလောကဟံကတဝံဗီလံဒေထနိဗန္တိဒုတိယံပိတတိယံပိဟံဗန္တိပရဏိနသဟထေငါသမ္ပ ပနာကတံဥပောတ္ထသီလံမယာသာမိနုကဟံကတဝါသီလံဒေထမေဘန္တေယမဟာဝဒာမိတံဝဒေထ နမောတဏဗေကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမော န္တရဏံကိသာမိသံဃံတရဏံကိသာမိသုခန္တရဏံကိသာမိသမန္တရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိ တတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိရဏဂမနံပရိပုံဏံ အာနာတိပါဒာဝေရမဏိတေခာဗရံသမာဓိယာမိအာနာတိပါဒာဝေရမဏိတေခာဗရံသမာဓိယာမိအာတိနာဒါနာဝေရမဏိတေခာဗရံသမာဓိယာမိအာတိနာဒါနာဝေရမဏိတေခာဗရံသမာဓိယာမိ မိအာဗျာမစရိယာဝေရမဏိဒိဋ္ဌာပရံသမာရိယာမိအာဗျာမစရိယာဝေရမဏိဒိဋ္ဌာပရံသမာရိယာမိမုဒ္ဒဝါဒဝေရမဏိဒိဋ္ဌာပရံသမာရိယာမိမုဒ္ဒဝါဒဝေရမဏိဒိဋ္ဌာပရံသမာရိယာမိသုရာမေရယမြစ္စဗမာဒဋ္ဌာနံဝေရမဏိဒိဋ္ဌာပရံသမာရိယာမိသုရာမေရယမြစ္စဗမာဒဋ္ဌာနံဝေရမဏိဒိဋ္ဌာပရံ ဝိကာလဘောဇနာဝေရမဏိဒိဋ္ဌာဗံသမာရိယာမိဝိကာလဘောဇနာဝေရမဏိဒိဋ္ဌာဗံသမာရိယာမိ နိစ္စနိစ္စဂိတဂိတဝါရိကဝါရိကဝိသုကဝိသုကသတ္တနာသတ္တနာမာလာကန္တမာလာကန္တဝိလေပနဝိလေပနဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိသိက္ခာပရံသမာရိယာမိဝိဘုဒနာဌာနာဝေရမဏိသိက္ခာပရံသမာရိယာမိဩသဗေနမဟာတေနဝေရမဏိသိက္ခာ သာသံသမာဓိယာမိသုခာသေနာမာသေနာဝေရမိသာသံသမာဓိယာမိဒီရမေတိလံဒီရမေတိလံမေဃဖလာမေဃဖလာညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုဒီကရဏီကသရချင်းကသမဏဂတဥပောတ္ထသီလံဓမ္မတာရုကံကတဝအပမတိနအမ္ပတိတံ ယနေ့သာသနာတော်သိက္ခာ1556ခုနှစ်ကောသသိက္ခာ1385ခုနှစ်နေဝလာဇန်9ရက်ဇွန်လ19ရက်တနင်္လာနေ့အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဆေနဝါစပရင်းမြို့မင်္ဂလာရာမ ကျောင်းတိုက်ကြီးမှာယမမေရိကန်ဗုဒ္ဓဘာသာအသင်းကြီးနဲ့မင်္ဂလာရမကျောင်းတိုက်ကြီးဦးစီးဌာနနာယကဆရာတော်ဥဒ္ဓမသာမီတို့မှပြည့်ပြည့်ချေရာယနေ့မင်္ဂလာရမကျောင်းတိုက်ကြီးရဲ့အချိန်ကြီးဆယ်ရက်တရားစံပွဲမှာ ုန်းကြီးဓမ္မဒါနတရားအမှုပြီးပြီမှာကတော့ဓမ္မပဒထဆာမှာလာတဲ့ပိစဘိက္ခုဝတ္ထုကြောင့်မေးဖြင့်ဘုန်းကြီးဓမ္မဒါနတရားလူပြီးပြီမှာဖြစ်ပါတယ်ရန်တော်အားဖြင့်ဘုန်းကြီးတို့တရားဘာဝနာအထောက်ကြတဲ့ပုဂ္ဂိုလ်များဟာ တရားအားထုတ်တဲ့အခါမှာထိုင်ပြီးတော့တရားအားထုတ်နေဒီပုဂ္ဂိုလ်ကတရားအားထုတ်နေတဲ့ပုဂ္ဂိုလ်ပဲဒီလိုပဲပြောဆိုကြတယ်တကယ်တော့ထိုင်ပြီးတော့တရားရှုမှတ်နေုံနဲ့ပြည့်စုံတဲ့တရားအားထုတ်မှုမဟုတ်ပါဘူးတကယ်တော့တရားအားထုတ်တယ်ဆိုတာမိမိရဲ့၆ဓာတ်မှာ လောဘဒေါသမောဟစတဲ့ကိလေသာမြင့်ကြီးတွေမဝင်နိုင်အောင်သုံးလာတဲ့များ၆တော်ဒါမှပေါ်လာတဲ့များအာယုန်တိုင်းကိုမလွတ်အောင်တတိကူးစီးရဲ့စိတ်နဲ့ရှုနိုင်ပွားနိုင်အထုနိုင်မှဒါတကယ်ဆင်းရဲတွေအကုန်လုံးငြင်းနိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့ဘုန်းကြီးကရသော်ရရှိကိုယ်တော်မြတ်ကြီးဟာသဗ္ဗဒုက္ခ သမုစတိအလုံးစုံသောဆင်းရဲမှလွတ်မြောက်လိုလို့ရှိရင်လွတ်မြောက်လိုတဲ့ပုဂ္ဂိုလ်များမိမိတို့အာလုံသဗ္ဗတ္တတာဝတော်သာဓုသဗ္ဗတ္တတာဝတော်ဆိုတဲ့အတိုင်းအလုံးစုံသော द्वार တို့မှာလောဘဒေါသမောဟစတဲ့ကိလေသာတွေ မဝင်အောင်စောင့်ရှောက်နိုင်လို့ရှိရင်တဲ့အဲ့ဒီစောင့်ရှောက်နိုင်တဲ့ပုဂ္ဂိုလ်ဟာသဗ္ဗဒုက္ခဗမုစတိဆင်းရဲအလုံးကလွမြောက်နိုင်တယ်။ဒါကြောင့်ယနေ့မင်္ဂလာဓမ္မအချိန်ကြီးမဟာသီတိဉာဏ်ဝိပဿနာတရားရေးယူပွားအားထုတ်ပွဲမှာဝင်ရောက်လာကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဆင်းရဲကလွမြောက်ခြင်းတဲ့ပုဂ္ဂိုလ်ကြီးတွေပဲ။ အဲ့ဒီဆင်းရဲကလွမြောက်ခြင်းတဲ့ပုဂ္ဂိုလ်ဆိုရင်ကတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးကဒီ၆ဒါရမှာပေါ်သမျှအာယုန်တိုင်းလောဘဒေါသမောဟစတဲ့ကိလေသာတွေဝင်ခွင့်မရအောင်အထုတတိဥစည်းရဲ့စိတ်နဲ့စောင့်ရှောက်ဖို့လိုတယ်ဆိုတာလေးကိုဘုန်းကြီးတို့မင်္ဂလာဓမ္မဓမ္မမိသားစုများသဘောပေါက်ပြီးတော့ ထိုင်ရှုမှတ်တဲ့ကမ္မထာလောက်တယ်မဟုတ်ဘဲနဲ့မျက်စိနဲ့အချင်းဆုံးကိုင်းမှာမြင်ကိုင်းမှာကိလေသာမဝင်အောင်နားနဲ့အလံဆုံးကိုင်းမှာကိလေသာမဝင်အောင်နှာခေါင်းနဲ့အနံ့ဆုံးကိုင်းမှာကိလေသာမဝင်အောင်တရားနဲ့ရတာဆုံးကိုင်းမှာကိလေသာမဝင်အောင်ကိုယ်နဲ့အတွေ့အထိတွေ့ထိကိုင်းမှာကိလေသာမဝင်အောင်အဲလိုစောင့်ရှောက်နိုင်မှသာ ဆင်းရဲလုံးစုံကလွတ်မြောက်နိုင်တယ်ဆိုတော့ဘုရားရှင်ကိုရောမြတ်ကြီးသာဝတိတိဇေတဝန်ကျောင်းမှာသရင်လုံးပြီးတော့နေစဉ်ချိန်ကာလမှာပြင်စဘိက္ခုဆိုရယဟန်၅ပါးကိုမြတ်စွာဘုရားဟောခဲ့တယ်။ယဟန်တော်ဘယ်နှပါးကိုဟောခဲ့လဲ။၅ပါးပါဘုရား။ယဟန်တော်၅ပါးဒီရှိကတော့၄ပါးပဲရှိ။ဟောမြတ်စွာဘုရားယဟန်တော်၅ပါးဟောခဲ့တယ် ဘယ်လိုဟောမိလဲဆိုတော့သကုဏသံဝရောသာဓုသာဓုတောတိနာသံဝရောဂာနေနသံဝရောသာဓုဂာနာဇိဝသာဓုဇိဝယသံဝရောကာယေနသံဝရောသာဓုသာဓုဝါစာယသံဝရောမနတံသံဝရောသာဓုသာဓုတပ္ပထသံဝရောတပ္ပထသံဝုတောဘိက္ခုတပ္ပဒုက္ခဘဝုစတိတိ ဘေကဝေယဟန်တော်များဥจิตသားတို့တံဝရောဘေကုနာယဘေကဝေယဟန်တော်များဥจิตသားတို့စေကုဏစေကု द्वार ဖြင့်တံဝရောယာကဒေါသမောဟတရားတို့ကိုဖြစ်စေမူ၍စောင့်သည်ခြင်းပိဆိုနိုင်ရင်ဒီသာရုကောင်းလာပါ၏မြတ်စွာဘုရားကจิตသားတို့ဟောဒီမျက်စိဘောကနေပြီးတော့ယောဂဒေါသမောဟ ဆိုတဲ့ကိလေသာတရားစုတွေမဝင်အောင်ညင်းတို့သောရှောက်နိုင်ရင်ကောင်းနေကွယ်ဒါလူသောတိနသဝရောသောတိနသောတဒွါရဖြင့်သဝရောယာကဒေါသမောဟသရှိသောကိလေသာတရားစုလိုမဝင်မှု၍စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်ဒါလူကောင်းတာပါပေ၏ဂာဏိနာခန္ဓာဒွါရဖြင့် ဓမ္မရောရာဂဒေါသမောဟတရားတို့ဖြစ်စီမူ၍ဆောင်တည်ခြင်းပြည့်စုံနိုင်ခြင်းသည်သာလူကောင်းလာပါပေ၏ဇေဝယတရားတော်တာဖြင့်ဇေဝတော်တာဖြင့်ဓမ္မရောရာဂဒေါသမောဟတရားတို့ဖြစ်စီမူ၍ဆောင်တည်ခြင်းပြည့်စုံနိုင်ခြင်းသည်သာလူကောင်းလာပါပေ၏မြတ်စွာဘုရားချစ်သားတို့နာမောကနေပြီးတော့ သဇာအာယုန်နဲ့စပ်ပြီးတော့လောဘဒေါသမောဟတွေမဝင်အောင်ဆောက်ရှောက်နိုင်ရင်ကောင်းတယ်။ဟောဒီနှကောင်းဟောကနေပြီးတော့လေဘေရာဂဒေါသမောဟအနန္တစပ်လို့ဒီကိလေသာတွေမဝင်အောင်ဆောက်ရှောက်နိုင်ရင်ကောင်းဆုံးပဲကို။သာဓုဇိမာယသံဝရောတဲ့ဇိမာဒေါနာဖြစ်လေပဲဟောဒီတရားဟောကသစ္စာပေါက်ကအရသာနဲ့စပ်ပြီးတော့ လောဘဒေါသမောဟစတဲ့ကိလေသာတွေမဝင်အောင်စောင့်သိနိုင်ရင်တောက်ရှောက်နိုင်ရင်ကောင်းတယ်ဒါရင်လားဆိုတော့ကာယေနသံဝရောသာရုကာယေနကာယအထွာရာဖြစ်သံဝရောယာကဒေါသမောဟတရားတို့မဖြစ်စေမူ၍စောင့်သိခြင်းပြည့်စုံနိုင်ခြင်းသည်သာရုကောင်းတာပါပဲအတွေ့အထိနဲ့ဆက်လို့လေလေရဟန္တာမောဟတရားတွေမဝင်အောင်ဆောက်ရှောက်နိုင်ရင်ကောင်းတယ် တာဓုဝါစာယသဝရောမနတ္တသဝရောသာရိတာဓုသဗ္ဗထသဝရောဝါစာယလုတ်ရင်သဝရောရာဂဒေါသမောဟတရားတို့မဖြစ်စေမူ၍သောတိချင်းပြည့်စုံနိုင်ခြင်းဒီသာဓုကောင်းတာပါပေ၏မနတ္တသိခြင်းသဝရောရာဂဒေါသမောဟတရားတို့မဖြစ်စေမူ၍သောတိချင်းပြည့်စုံနိုင်ခြင်းဒီသာဓုကောင်းတာပါပေ၏သဗ္ဗထလုံးစုံသောဓာရတို့၌ သဗ္ဗတံလုံးစုံသောမျက်စိနာနာလျာကိုသိဆိုတဲ့ဒွါရတို့၌သဝရောယာကဒေါသမောဟတရားတို့ဖြစ်စီမူ၍စောင့်တည်ခြင်းပိစု၌နေသည်သာတို့ကောင်းလာပါ၏သဗ္ဗတံလုံးစုံသောဒွါရတို့၌သာဝတောကောင်းစွာဆောင်လျှောက်သောဘိက္ခုယဟန်သည်သဗ္ဗဒုက္ခလုံးစုံသောဆင်းရဲအပေါင်းမှကမုစတိကောင်းစွာမသိလုံးမြောင်နိုင်ပါ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဝောဇာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းသာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသာဝတိပြည်စီတော်ကျောင်းမှာတရင်သုံးပြီးတော့ပြေးခြင်းမှာ ယဟန်ငါးပါးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဒီစိတ်ခုနာသံဝရတာလူဆိုတဲ့ဒေသနာတော်လေးကိုမြတ်စွာဘုရားဟောပါမျက်စိဘောကနေပြီးတော့ကိလေသာမဝင်အောင်နားဘောကကိလေသာမဝင်အောင်နှာခေါင်းဘောကလျှာဘောကကိုယ်ဘောကစိတ်ဘောက၆တော်အကပုံသမျှအာယုန်တိုင်းမှာကိလေသာတွေမဝင်အောင်တတိဥသိတဲ့စိတ်ကလေးနဲ့ ရှုမှတ်ပြီးတော့စောင့်ရှောက်နိုင်ရင်အကောင်းဆုံးပဲလို့ဆိုတာကိုမြတ်စွာဘုရားငါးပါးသောယဟန်တော်များလို့မြတ်စွာဘုရားဟောပါဘာကြောင့်ဟောရတာလဲဆိုတော့အဲ့ဒီယဟန်တော်ငါးပါးတပါးတပါးစီပေါ့တပါးသောယဟန်ကစကုဒွါရမျက်စိကိုစောင့်ရှောက်တယ်တဘာတော်ယဟန်ကလည်းသောတာဒွါနာအနာကိုသူစောင့်ရှောက်သိဖြစ်ဒေသမောယောတဘာတော်ယဟန်က ဒါနဒွါဒနှာခေါင်းအောက်ကနေပြီးတော့ကိလေသာတွေမဝင်အောင်ဇဘန်သွင်းဟန်ကလည်းဇီဝဒွါဒတရားဘုတ်ကနေပြီးတော့ကိလေသာမဝင်အောင်ဇဘန်သွင်းဟန်ကကာယဒွါဒဟောဒီကိုယ်တွေ့ချင်းနဲ့စပ်ပြီးတော့ကိလေသာမဝင်အောင်သူတို့ဆောက်ရှောက်ပြီးတော့နေကြတယ်အဲလိုတပါးစီတပါးစီကိလေသာမဝင်အောင်မိမိတတ်နိုင်တဲ့များပေါ့မျက်စိပေါ်တတ်နိုင်တဲ့ပုဂ္ဂိုလ်ကမျက်စိပေါ်ဆောက်ရှောက် နာဘောကကိလေသာမဝင်သင်လို့တဲ့ပုဂ္ဂိုလ်ကနာဘောကဆောင်းရှောက်အဲလိုတတိဥသိတဲ့စိတ်လေးနဲ့ဆောင်းရှောက်ကြပြီးတော့တဏီသောအခါကျတော့သူတို့ချင်းချင်းပြုစုံရတယ်။အဲလိုတွေ့ဆုံတဲ့အခါကလည်းကြတော့တပန်းနဲ့တပန်းမိမိဆောင်းရှောက်တာကပို့ပြီးတော့ခက်ခဲတယ်ဆိုပြီးအငင်းကုန်ဖြစ်ကြတယ်။ဟာငါတိတို့ရဲ့ကံစောင့်နိုင်ခဲ့ဒီကိုလည်းကံမျိုးဆောင်းရှောက်ရ။ဟာငါတိတို့ရဲ့ကံဆောင်းရှောက်နိုင်ခဲ့ဒီကို လက်ခံပြီးစောင့်ရှောက်ရင်ငါမျက်စိကိုစောင့်ရှောက်ရတာပိုပြီးခက်ခဲတယ်။ဟောဒီမျက်စိဘောက်ကမြင်မြင်နဲ့အာယုန်တွေကိုအကုန်လုံးသဘောကျနှိမ့်သက်တာတွေစိတ်ဆူစိတ်ပြတ်တာတွေကိလေသာတွေလောဘဒေါသတွေကိလေသာတွေဝင်နေ။ဒါကြောင့်မျက်စိဘောက်ကိုစောင့်ရှောက်ရတာခက်တယ်။ဘုရားဓမ္မကလည်းမဟုတ်ဘူးလေနားဆောင်ရှောက်ရတာခက်တယ်ဘုရားဓမ္မမျက်စိဘောက်ကမှမျက်စိမိတ်ထားလို့ရသေးတယ်နားကပိတ်ထားလို့မရဘူးကြားနေတာပဲ။ အဲဒီကျမ်းလာတဲ့အတန်အာယုနဲ့ဆက်ပြီးတော့ကောင်းတဲ့သာလေးကြားရင်သဘောချနှစ်သက်တယ်မကောင်းတဲ့တန်ကြားရင်သဘောချမနှစ်သက်မှုမရှိဘူး။အဲဒီနာဘောကိုစောင့်ရှောက်ရတာဘူးခက်ခဲတယ်။ဘုရားကလည်းမဟုတ်ဘူးသူကဏ္ဍတော်ရဒီနှကောင်းဘောကိုစောင့်ရှောက်ရတာကိလေသာမဝင်အောင်စောင့်ရှောက်ရတာခက်ခဲဆုံးပဲ။နှကောင်းဘောလေးကမွေးတဲ့အနံလေးကိုနမ်းရှူရပြီဆိုရင်သဘောချနှစ်သက်တော့တာ။မကောင်းတဲ့အနံကိုရှူရပြီဆိုရင်သဘောချနှစ်သက်မှုမရှိဘူးအဲဒီမှာ။ အကောင်းတော်ကြီးဆောက်ရှောက်ရတာဖြစ်တယ်ဟိုတပန်းကလည်းဆရာမောက်ကောဒီနေရာကကောင်းတဲ့အစာတွေကိုသိစားကြတာပဲအဲ့ဒီစားနေရလို့ဒီဟာလေးကောင်းတဲ့အစာအားလေးစားရင်နောက်ထပ်နောက်ထပ်စားခြင်းစားခြင်းနေတာပဲဒီနေရာဘက်ကိုဆောက်ရှောက်ရတာဖြစ်တယ်ဟိုကိုတွေ့ကြည့်နေဆောက်ရှောက်ရတဲ့ပုဂ္ဂိုလ်ကလည်းဒီကိုတွေ့ကြည့်ကြည့်တွေ့ဆောက်ရှောက်ရတာဘုခက်ခဲတယ်လို့အဲ့ဒီနဲ့တပန်းနဲ့တပန်းအငင်းကိုဖြစ်ကြတယ်အဲ့လိုအငင်းကိုဖြစ်ကြတဲ့ခါကလည်းကြတော့မိမိတို့အချင်းချင်းဟာ ဘသူဘသူမှရှုံးမပေးကြတဲ့အခါကျတော့ခင်ဒီလိုဆိုရင်မြတ်စွာဘုရားထံမှာတော့ပြီးတော့ရှောက်ထားတယ်ဆိုပြီးတော့မြတ်စွာဘုရားထံမှာတော့ပြီးတော့ရှောက်ထားကြတယ်မြတ်စွာဘုရားဘုရားဘုရားတပည့်တော်တို့ဒီသက္ကုဒ္ဒရာဒီသက္ကုဒ္ဒရာအစရှိပြီးတော့ကိုရက္ခန္တာဆောင်းလျှောက်ကြပါလေခင်ဗျာအတနောအတနောမိမိမိမိတို့ဤရက္ခဏီ द्वार မေဝဆောင်းလျှောက်သော द्वार ကိုသာလျင် ဒုရကံစောက်ရှောက်နိုင်ခဲ့သည်ဟုပညာမိအောင်းမိမှတ်ထင်မိပါလေတဲ့တပည့်တော်မျက်စိပေါက်စောက်ရှောက်တဲ့ယဟန်ကြီးကလည်းသူမျက်စိပေါက်စောက်ရှောက်ရတာဖြစ်တယ်လို့ပဲမှတ်ထင်ပါလေနားပေါက်ကိုစောက်ရှောက်တဲ့ပုဂ္ဂိုလ်ကလည်းနားစောက်ရှောက်ရတာလည်းကိတ္တာမုံရောစောက်ရှောက်ရတာဖြစ်ခဲ့တယ်နှာခေါင်းပေါက်ဆောင်းရှောက်တဲ့ယဟန်ကလည်းနှာခေါင်းပေါက်တရားပေါက်ဆောင်းရှောက်တဲ့ပုဂ္ဂိုလ်ကလည်းတရားပေါက်ကိုယ်တွေ့ကြည့်ဆောင်းရှောက်တဲ့ပုဂ္ဂိုလ်ကလည်းကိုယ်တွေ့ကြည့်ဆောင်းရှောက်ရတာဖြစ်ခဲ့ပါလေဒါကြောင့်ကိုလူကိုအာမေတုရဲ့ဆန္ဒ ကောတုတောအမေတုလူတဲ့ကာရခတိဟုတ်စင်လူဘယ်ပုဂ္ဂိုလ်ဆောက်ရှောက်ရတာခက်ခဲပါသလဲဘေဒဝါရကိုဆောက်ရှောက်ရတာပုံပြီးခက်ခဲပါသလဲဗျာလို့မြတ်စွာဘုရားလျှောက်တော့ညံ့တော်မြတ်ရှင်ဘုရောမြတ်ကြီးဟာဘယ်ပုဂ္ဂိုလ်ပုံမှန်မှမရှုံးချဘူးအနောတာရိတဝါမဆုံးချပဲနဲ့အနုတာရိတဝါအစဉ်တိုင်းပဲအောင်းမိတ်စေပြီးတော့ရှင်သားတို့တဲ့သဗ္ဗပေတံဤဒုရခံနေဝါ ဘယ် द्वार ပဲဖြစ်ဖြစ်ဆောက်ရှောက်ရတာဖြစ်တယ်မျက်စိ द्वार လည်းဆောက်ရှောက်ရတာဖြစ်တယ်နားလည်းဆောက်ရှောက်ရတာဖြစ်တယ်နှာခေါင်းမှာလည်းဆောက်ရှောက်ရတာဖြစ်တယ်ဟောဒီလျှာမှာလည်းဆောက်ရှောက်ရတာဖြစ်တယ်ကိုယ်မှာလည်းဆောက်ရှောက်ရတာဖြစ်တယ်အားလုံးဟာဆောက်ရှောက်ဖို့ရအင်မတန်ခက်ခဲတယ်ဆိုပြီးတော့မြတ်စွာဘုရားအမြင့်ရှိတယ်ဒီလိုဟာအခုမှဒီလိုဆောက်ရှောက်ဖို့ခက်ခဲခဲ့တာမဟုတ်ဘူးတဲ့ဒီလိုတခုသောဘဝတုန်းကလည်းဒီလိုဟာအင်မတန်ခက်ခဲကြတယ် အဲဒီလိုမိမိစောင့်ရှောက်ရမှာလေးကိုဒီမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စတယ်တက္ကရာတွေကိုမိမိမစောင့်ရှောက်နိုင်တဲ့အတွက်ကြောင့်သင်တို့ကအသက်ကြီးအောင်ဆုံးရှုံးခံရတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားမေးရှိတော့ဒီလိုဆိုရင်တပည့်တော်တို့ဘယ်တော့မှဘယ်လိုဖြစ်ခဲ့ရပါသလဲကရာဤပန်းလေးတီတပည့်တော်တို့ဘယ်ခါကနေပြီးတော့ဒီလိုဖြစ်ခဲ့ရပါသလဲဒီလိုဖြစ်မျိုးကြုံခဲ့ရပါသလဲဆိုပြီးတော့မြတ်စွာဘုရားက အတိအကြောင်းလေးကိုပြန်ပြီးဟောကြားဖို့လျှောက်တာအဲ့ဒီကံမှာမြတ်စွာဘုရားကအတိတိပါရဏတိယဇမရဇမရတေရိသံကာရင်ဒီဘောဓိတတောဆိုပြီးတော့မြတ်စွာဘုရားအတိတ်ကိုပြန်ဆောင်ပြီးတော့ဟောကြားပြပါအဲ့ဒီမှာအတိတ်ဘဝတုန်းကသင်တို့ကဘာရဏတိဒီဇမရမင်းကြီးရဲ့ချိနာဝုချုပ်မင်းတို့ရဲ့အချိန်ကာလမှာဘောဓိတတောအဲ့ဒီမှာဘုရားလောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာ ဒီဗြဟ္မဏမင်းကြီးရဲ့သားတော်ရှိခိကမင်းများအမိတရားပေါင်းများစွာနဲ့နေတာဆိုတော့အဲဒီမှာသားတော်ပေါင်းလည်းပဲများစွာပဲဒီထဲမှာသားတော်ပေါင်းကဘယ်လောက်ရှိလဲဆိုပုဒ္ဒတတ္တသံလို့သားပေါင်း100ရှိအဲဒီမှာသားပေါင်း100သမီးမပါနိုင်ဘူးဒီထဲမှာအဲဒီသားကြီးရဲ့တရားတွေကနေပြီးတော့ဘုန်းကြီးတို့ဘုန်းကြီးတို့အလောင်းတော်ဖြစ်တယ်ဒီမှာသားလေးက ဒီထဲမှာအငယ်ဆုံးပေါ့တက္ကနိကညီငယ်ဆုံးလေးဖြစ်တယ်အဲ့လိုညီငယ်ဆုံးလေးသားအငယ်ဆုံးဖြစ်တဲ့အခါကလည်းကြာတော့သူဒီနေ့မှာအရွယ်လေးရလာတဲ့အခါစဉ်းစားမိတယ်ဘယ်လိုစဉ်းစားမိလဲဆိုတော့သူ့ရဲ့ဒီထဲမှာအကျဉ်းကြီးဖြစ်တယ်မမဘုံဘုံပါတော့နာမလည်းအများဆိုရှိကကိုယ်တွေကအများကြီးရှိတယ်။အဲလိုအများကြီးရှိတဲ့အတွက်ကြောင့်မူနိသမိလူကိုအဟံအိမတမိနဂရေကုလသန္တကံ အဖရဲ့ဥစ္စာဖြစ်တဲ့ဒီဌိနာအမွေကြီးငါရမှရနိုင်ပါမလားအဘုဒ္ဓရှင်တရားနေလဲစိတ်ကြံစီဖြစ်လာတယ်အဲ့လိုကြံစီဖြစ်တဲ့အခါမှာသူ့ရဲ့နေပစ္စေကဗုဒ္ဓအရှင်မြတ်ညာကျွမ်းရောက်ပြီးတော့အမြဲတမ်းဆွမ်းလူခံရတယ်အဲ့ဒီမှာမင်းသားလေးဟာသူကြံစီရှိနေတဲ့အတွက်ကြောင့်ပစ္စေကဗုဒ္ဓအရှင်မြတ်များကိုဒီနေရာမှာပြန်ဆွမ်းများ လူတွေတွေစက်ကလူတန်းပြီးတဲ့အခါကလည်းကြာလို့ရှင်ဗျာတတိတော်ရဲ့ရှေ့ကနောင်တော့နောင်တော်တွေက90နဲ့9ရောက်တိအောင်ရှိနေပါအဲလိုရှိတဲ့အတွက်ကြောင့်မို့ဒီလိုမိဘရဲ့အမွေနှစ်ဖြစ်တဲ့ဒီချင်းကစီးစိမ်ကြီးကိုတပည့်တော်ရရှိခံစားနိုင်ပါမလားဒီချင်းကအမွေကိုရနိုင်ပါမလားလို့မေးချောက် ။ဒါလို့မေးလျှောက်တဲ့အခါကဏ္ဍကျတော့ဣသေကမုဒ္ဒရာရှင်မြတ်ကြီးကအကြီးမှုဖြစ်တဲ့ဣသေကမုဒ္ဒရာရှင်မြတ်ကတကားတော့တဲ့တင်မိဘရဲ့အမွေနှစ်ကိုမရနိုင်ဘူး။မိဘရဲ့အမွေနှစ်ဖြစ်တဲ့ဌိနာစီတွေကိုမရနိုင်ဘူး။ဒီလိုဆိုရင်ဒီလိုဘယ်လိုလုပ်ရပါမလဲဘယ်လိုဆောင်ရွက်ရပါမလဲဆိုတော့စိတ်မှာဌိနာစီတွေကိုရနိုင်ရင်မင်းဖြစ်နိုင်ရဲ့ပါရမီလူပါပါလေ။ သို့တော်လည်းပဲဒီမှာတော့မဟုတ်ဘူးဟောဒီဗာရာဏသီပြည်ကနေပြီးတော့ယူဇနာပေါင်း180ဝေးกว่าတဲ့ခန္ဓာရဆိုတဲ့အတိုင်းရှိတယ်အဲ့ဒီတိုင်းမှာတက္ကသိုလ်ပြည်ကြီးရှိတယ်အဲ့ဒီတက္ကသိုလ်ပြည်ကိုသင်ရောက်အောင်သွားနိုင်ရင်ခုနှစ်ရက်တွင်ရောက်အောင်သွားနိုင်ဘယ်နှစ်ရက်တွင်လဲလေခုနှစ်ရက်တွင်ကိုသင်ရောက်အောင်သွားနိုင်ပြီဆိုရင်သင်မင်းဖြစ်ကိုရနိုင်တယ်သို့တော် ခရီးလမ်းဟာအင်မတန်ကျဉ်းခံတယ်အဲ့ဒီခရီးချမ်းမှာတောကုန်ကြီးရှိနေတယ်အဲ့ဒီတောကုန်ကြီးမှာဘလူတွေပုံစိုးပြီးတော့နေတယ်ဘလူရဲ့ရံမေးတွေရှိတယ်အဲ့လိုဘလူရဲ့ရံမေးတွေရှိတဲ့အတွက်ကြောင့်အဲ့ဒီဘလူတွေကနေပြီးတော့တောကုန်ထဲရောက်လာတဲ့ပုဂ္ဂိုလ်ရူပါယုံကိုနှစ်သက်ဉာဏ်လို့တတ်တဲ့သူကိုရူပါယုံနဲ့ဖြာယောင်းပြီးတော့ဖန်ဆာကြတယ်ဖန်ယူကြတယ် တဏှာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုတဏှာယုံနဲ့ဟန်စားကြတယ်ခန္ဓာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုခန္ဓာယုံနဲ့ဟန်စားကြတယ်နောက်ပြီးတော့အယတ္တရတ္တယုံကိုနှစ်သက်ကြတဲ့ပုဂ္ဂိုလ်တွေကိုလည်းယတ္တယုံနဲ့ဟန်စားကြတယ်ဘုဒ္ဓဘာယုံအတွေ့အထိကိုနှစ်သက်ကြတဲ့ပုဂ္ဂိုလ်တွေကိုလည်းအဲ့ဒီဘုဒ္ဓဘာယုံနဲ့ချမ်းရောက်ပြီးတော့ဖန်ယူကြတယ်ဖန်ဆားကြတယ် ရဲ့ဒီငါးရာအာရုံကာမဂုဏ်ကိုဖန်ဆန်းကြတာဒိဋ္ဌိငါးပါးကိုသကုံတရီတောဒိဋ္ဌိကာမိတရီစီဝိတရီကာယတရီအနေတရီစတယ်အဲ့ဒီဒိဋ္ဌိငါးပါးကိုမပြစ်ဘဲနဲ့တွားနိုင်လို့ရှိရင်အဲ့ဒီဘလူတွေလွှမ်းမိုးနေတဲ့အဲ့ဒီဒုက္ခကြီးတွေကနေချက်သွားတဲ့အခါမှာဘလူတွေကနေပြီးတော့ခုလိုအာယုံမျိုးမျိုးနဲ့ခံစားအဲ့လိုခံစားရတဲ့အချိန်မှာမိမိ အင်္ဂလိပ်ကိုထိမ့်သိမ့်နိုင်လို့ရှိရင်အင်္ဂလိပ်ကိုစောင့်ရှောက်နိုင်လို့ရှိရင်ဒီနေ့တတိကိုဖြစ်စေလို့ဖြစ်စေနိုင်လို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာခொနရဲ့အတွင်းကိုဒီတက္ကသိုလ်ကြီးကိုရောက်အောင်သွားနိုင်တယ်။တင်ဟာသတ္တံတတိဒီဝတိတတ္တရေသံလစ္စတိတဲ့တင်မင်းအဖြစ်ကိုရလိမ့်မယ်။ခொနရဲ့အတွင်းရောက်အောင်သွားတယ်။ဘယ်နဲ့အတွင်းရောက်အောင်သွားရမှာလဲ။ အဲ့ဒီမှာခုနှစ်ရက်တွင်းကြောင်းကိုသွားရမယ်ဆိုရင်ကဏ္ဍပြခုနှစ်ရက်တွင်းကြောင်းကိုသွားဖို့သူဒီမှာလည်းမိဘရဲ့အမွေနှစ်ဖြစ်တဲ့ထိရန်စည်းစိမ်ကိုသူမရနိုင်ဘူးဆိုတာလည်းလေသူသိရတယ်သူရှိမှနောင်တော်ကြီးတွေက90နဲ့9ရောက်ရှိတယ်အဲ့တော့မိဘရဲ့အမွေနှစ်ဖြစ်တဲ့ထိရန်စည်းစိမ်မရနိုင်လို့ရှိရင်ငါရနိုင်တဲ့နေရာကိုသွားမယ်ဆိုပြီးတော့ပြင်ဆင်တာပေါ့အဲ့ဒီမှာလည်းပြည့်စုံကဘုရားရှင်များများကိုဆွမ်းများဆက်ကလူတန်းပြီးပြိတရားများနာ ပရိတရားများနာပြီးတော့ပရိချီပရိကျိုးများပရိတဲများယူပရိပန်းများအဲ့လိုယူပြီးတော့ပရိထွက်ဖို့ပြင်ဆင်တဲ့အခါမင်းသားရဲ့ဘုန်းကြီးတို့ဒီမှာမင်းသားရဲ့အလုပ်ကျွေးဖြစ်တဲ့ပုဂ္ဂိုလ်များရှင်မင်းသားတွေကိုခီးထွက်ပါလေ။ဒါခီးစီထွက်เสียရှိတယ်။ဘယ်သူနဲ့ထွက်ပါလဲ။အင်္ဂါတယောက်တည်းပဲသွားမယ်ဆိုတော့ရှင်မင်းသားတယောက်တည်းဒီတော့ခီးဝေးခွာတဲ့နေရာဒီတက္ကသိုလ်ကြီးကိုသွားမယ်ဆိုတော့ပြန်ဝေးသွားပါလား လမ်းကြီးမှာလည်းပဲအန္တရာယ်ကြီးများစွာတွေ့နိုင်တယ်ဒါကြောင့်ရှင်မင်းသားတူရဲနဲ့ဒီမှာငယ်ကြုံနေဖြစ်တဲ့ပုဂ္ဂိုလ်တွေကမလွတ်နိုင်ဘူးအဲဒါကျွန်တော်တို့ကအတင်မင်းသားနောက်ကလိုက်ဖြစ်နေရစီတင်မင်းရသားရဲ့ကြောက်ရွံ့လာတဲ့အန္တရာယ်တွေပြီးရင်အန္တရာယ်ကိုကျွန်တော်တို့လည်းကာကွယ်ရစီပေါ့မလိုက်ခင်နေတင်းလုံးလိုက်ဖို့မလိုဘူးပေါ့မင်းသားအကုန်လုံးသိပြီးနေပြီလေပြည့်စင်ကဘုရားရှင်များရှင်ပါအရှင်များများနေပြီးတော့ဒီမှာလမ်းကြီးမှာ ဘလူများရဲ့ဈေးရန်အန္တရာယ်ကြုံတွေ့နိုင်နေဆိုတာကိုသိပြီနေအဲ့လိုသိပြီနေပြီးတဲ့အတွက်ကြောင့်သူ့ရဲ့နေကြုံတွေကိုအခေါ်ပဲနဲ့တယောက်ချင်းတာကိုယ့်ကိုယ်ကိုနိုင်အောင်ထိန်းပြီးသွားမယ်ဆိုပြီးတော့ပြင်းနေမှုစီစဉ်တဲ့ခါကျတော့ငွေကြုံတွေကလည်းဘလို့မှစိတ်မချနိုင်တဲ့အတွက်လိုက်မယ်လိုက်မယ်ဆိုတော့ကဲဒီလိုဆိုရင်မင်းတို့လိုက်လို့ကလိုက်ခဲ့ကြဒီလမ်းကြီးမှာအင်မတန်ချမ်းချမ်းပြီးတော့ဒီတော့ဟုတ်ကြီးထဲမှာဘလူးများပုံစိုးနေကြတယ် အဲဒီတော့ဘလူများအုပ်စုနေတဲ့အတွက်ကြောင့်ရူပါယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ရူပါယုံနဲ့ဖန်ဆာနေတယ်။တဏ္ဍာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုတဏ္ဍာယုံနဲ့ဖန်ဆာနေတယ်။ကန္နာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုကန္နာယုံရတာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ရတာယုံဖုဒ္ဓဘာယုံအတွေ့အထိကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုဖုဒ္ဓဘာယုံနဲ့ဖန်ဆာနေတယ်။အဲဒီတော့မင်းတို့အဲ့ဒီဟာတွေကိုစောင့်ရှောက်နိုင်လို့ရှိရင်လိုက်ခဲ့ကြဆိုကျွန်တော်တို့စောင့်ရှောက်ပါမယ်။ ဂရိခံမှာဂရိခံပြီးတော့အဲ့ဒီမှာနောက်တော့ဘာလဲဂျုံနေ9ရောက်လိုက်လာကြအဲ့လိုလိုက်လာပြီးတော့ဒေါ်လာကြီးသွားကြတဲ့အခါကျတော့ရှင်ပြည့်စေကဘုရားရှင်များများမိရှိတဲ့အတိုင်းပဲတကယ်တော့ဟုတ်ကြီးတွေ့အဲ့ဒီမှာတော့ဟုတ်ကြီးတွေ့လို့တော့ဟုတ်ကြီးတွေကနေဖြတ်သွားတဲ့အခါမှာလမ်းကြီးအတော်အသင့်ရောက်တယ်ဆိုရင်ပဲအမြဲတမ်းချုံမလှပါတယ်မြို့ကြီးတွေအဲ့မှာစောက်ကြူပြီးတော့တခါနဲ့မြို့ကြီးတစ်မြို့ရွာကြီးတွေကဖန်ဆင်းပြီးတော့အဲ့လိုဖန်ဆင်းပြီးတော့ အင်မတန်ချောမောလှပတဲ့အမျိုးသမီးတွေကနေပြီးခရီးဦးကြိုးဆိုကြအဲ့ဒီခရီးဦးကြိုးဆိုကြတဲ့အခါကလည်းမှာခွင့်ပြုအလောင်းတော်ကတော့စက်ကုန်တွေကိုအထူးထိန်သိမ်းပြီးတော့ဒီဘလူးမတွေကိုအထူးအရင်မကြည့်ဘူးကိုခီးကိုဆက်တယ်အဲ့လိုခီးဆက်တဲ့အခါမှာနောက်ကပါလာတဲ့ငယ်ကျော်တွေကရူပါယုံကိုနှစ်သက်တဲ့ငယ်ကျော်ကစက်ကုန်တွေမထိန်သိမ်းနိုင်မထိန်သိမ်းနိုင်တဲ့အခါကလည်းကြတော့ရူပါယုံကိုနှစ်သက်တဲ့အခါကျတော့ဟောအဲ့ဒီမှာ ဒီနောက်မှာပါလာတဲ့ငယ်ကြုံကနောက်ကနေပြီးတော့တုံလေးတုံလေးတွေဖြစ်လာခကြီးသွားတဲ့အခါမှာခါလိုက်လို့တွတ်တွတ်နဲ့မလိုက်တာအဲလိုတွတ်တွတ်နဲ့မလိုက်လာတဲ့အခါတုံလေးတုံလေးတွေဖြစ်နေတဲ့အခါကျတော့လောင်းတော်မင်းသားကဟင်းဟင်းပါလုံးနေတာလေညံ့ညံ့လာခဲ့ဒီခကြီးတန်းကြီးကဘလူတွေကိုစိုးနေတဲ့နေရာဖြစ်တယ်ဒါကြောင့်မို့မြန်မြန်သွားမှဖြစ်တယ်သူကလည်းပဲဘယ်နှစ်ရက်တွင်းရောက်အောင်သွားရမှာလဲခုနှစ်ရက်တည်းရောက်အောင်သွားရမှာဆိုတော့ဒီမှာရက်တွေကြန့်ကြာနေ မရဘူးအချိန်လေးချမ်းသာနေလို့မရဘူးအဲ့ဒီမှာရောက်အောင်သွားမှာဖြစ်တဲ့အတွက်ငယ်တော်ဖြစ်တဲ့ပုဂ္ဂိုလ်ထုံလေးတုံလေးလုပ်နေတာကိုတခါလည်းပြောရတာကျွန်တော်ခြေောက်နေနားနေပါနဲ့ပေါ့ခဏလေးဒီမှာဇေယျထဲမှာနားနေရစီဇေယျထဲမှာနားနေပြရစီအဲ့ဒီကနေပြီးတော့ရှင်မင်းသားတို့သွားနေမှာကျွန်တော်နောက်ကမိအောင်လိုက်ဖြစ်ပါမယ်ပေါ့အဲ့ဒါနဲ့ဟိုကလည်းမင်းသားလည်းမဆောင်ဘူးဒီခရီးလမ်းရဲ့တွေ့ကြုံရမယ့်အန္တရာယ်ကိုကြိုတင်ပြီးတော့သိပြီးသား ဒါကိုဒီပုဂ္ဂိုလ်ကိုစောင့်နေလို့ရှိရင်ခကြီးတာပြင်နေတော့မယ်အဲ့ဒီမှာဆက်ပြီးပြီးဆက်တယ်အဲ့ဒီမှာဘူပါယုံကိုနှက်တဲ့တဲ့အဲ့ဒီငယ်ကျော်ဟာလည်းပဲဘလူမတွေရဲ့ခါလေဘူပါယုံနဲ့ပန်းစားပြီးခါလေအဲ့ဒီမှာဘူပါယုံနဲ့ပန်းစားပြီးတော့အဲ့ဒီမှာသူ့ကိုလည်းပဲစမ်းတော့ပြလိုက်ကြအဲ့ဒီကနေရှေ့ကိုခါလေကျူပြီးတော့ဟိုကတည်းကမြို့ကြီးပါကြီးဖန်ဆင်းပြီးတော့အဲ့ဒီကနေစောင့်ကြည့်နေကြတယ် အဲဒီကနေစောင့်ကြည့်နေကြတဲ့အခါကလည်းပုံမှာကြတော့အဲဒီလုံးလေးနဲ့ဘာလေးနဲ့ပေါ့ဆိုးဆိုးဆိုးကြပြကြပေါ့အချင်းသားလေးနဲ့ဒါကလည်းဘုန်းကြီးတို့အလောင်းတော်ကနေပြီးတော့စက္ကုံကလေးကိုထူထင်းသိပြီးတော့အဲ့ဒီအာယုန်လေးဘက်ကိုကိုအာယုန်မဝင်စားထူထင်းသိပြီးတော့ဆက်ပြီးခရီးနှင်းနေအဲ့ဒီမှာသရဏယုံကိုညှက်တဲ့ပုဂ္ဂိုလ်ကလည်းဒီအတန်လေးကြားတော့သူကညှက်တဲ့နေတဲ့အခါကျတော့မလိုက်နိုင်ဘူးအဲ့ဒီမှာနောက်ကတုံလေးတုံလေးဖြစ်ပြန်တော့လောလောမြင်လာကပြောရင်းမရဘူး နောက်ကနေပဲသူပြောင်းလိုက်ခဲ့ပါမယ်ခဏနားပြရစီအဲ့ဒီဒုတိယပုဂ္ဂိုလ်ကိုလည်းလေဘလူးမှများကဗာနဲ့ခံစားလိုက်တယ်ပါရဟံအတန်လေးတွေနဲ့ခံစားလိုက်တယ်နောက်တစ်ခါခရီးရှိဆက်တဲ့နေ့ကဘလူးမတွေကရှေ့ကနေပြီးတော့ကြိုပြီးတော့ဒီခါနဲ့အနံ့ကန္နာယုံနဲ့ဒီခါနဲ့ဖန်သားပြန်နေကန္နာယုံကိုနှိမ့်သက်တဲ့ပုဂ္ဂိုလ်အားလည်းအဲ့ဒီနေရာမှာဘလူးမတွေရဲ့ကန္နာယုံနဲ့ဖန်သားခံလိုက်ရတယ်အဲ့ဒီကနေရှေ့ဆက်ပြီးခရီးမြင်လိုက်တဲ့အခါကလည်းကြတော့ဟန်သားယုံပေါ့ စားတော့ဆိုင်ကြီးတွေဒီကနေ့အကြီးကြီးဘုရားမှတ်မိသေးတယ်ဘုရားမြန်မာနိုင်ငံထဲမှာအိုးကြိုက်ကြီးရိုးဆိုတဲ့ဆရာမသွားကြတယ်ကြိုက်ကြီးရိုးကြီးစဉ်သွားလိုက်တာအဲ့ဒီကြိုက်ကြီးရိုးကြီးစဉ်သွားတဲ့ခါမှာဒီခီးသွားတဲ့ခါကားပေါ်ကနေပြီးတော့ရန်လမ်းပြီးတော့ဟိုဒေါ်လာခီးကိုတောင်ပေါ်တက်ချရတော့မှာအဲ့ဒီမှာဘာစခန်းလဲဆိုတော့ကင်မွန်စခန်းဆိုတာကိုရောက်တယ်လို့တင်တယ် အဲ့ဒီကေမောသကရောက်တော့ကာဖိပေါ့အဲ့ဒီရောက်တဲ့အခါမှာသတ်တော်ဆန်ကြီးကြီးကြီးခန်းခန်းနာနာပဲအဲ့ဒီမှာအဲ့ဂျူတွေကနေပြီးတော့ကြိုကြတာလေးတွေကိုကိုကြီးသွားပြီးမြင်လိုက်တယ်အဲ့ဂျူတွေကနေပြီးတော့ခါလဲဘုန်းကြီးတွေဆိုရင်လည်းပဲတကယ်ကိုသူတို့နဲ့တွေ့မှုပြီးသားရင်းနေပြီးသားပုဂ္ဂိုလ်တွေအရှင်ဘုရားအခုတစ်ခေါက်လာပြီလားပြဘယ်လိုလဲပြအရှင်ဘုရားယနေ့တုန်းကဒီလိုသက်ဆိုင်မှာပဲဖုန်းပေးဟိုခက်လာပြီလားငါလည်းဒီမှာမရောက်ဘူးသူတို့ကလည်းဒီခါကိုနှုတ်ဆက်ကို ခံမလည်းမရောက်ဘူးသူတို့ကလည်းပဲတခါရှိကနေတားပြီးတော့သင်းဆွဲပေါ်တော့မယ်အတိုင်းပဲဖြစ်အဲ့ဒီဟာတွေသွားပြီးတော့ဘုရားအာရုံလေးမှာမြင်မိတယ်ခုဒီမှာစာထဲမှာဖတ်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီမှာလူတွေကနေပြီးတော့ခါလည်းစားတော့ဆန်ကြီးတွေနဲ့အဲ့လိုအင့်ဂျူတွေနဲ့အမျိုးစုံလုပ်ပြီးတော့စောင့်ကြည့်ရခါကလည်းကြတော့ရန်သာယုံကိုနှိမ့်တဲ့ပုဂ္ဂိုလ်ကိုလည်းပဲဘယ်သူမှတွေကရန်သာယုံနဲ့တခါလည်းဖန်ဆာလိုက်တယ် နောက်တစ်ခါရှေ့ဆက်ပြီးခရီးထွက်တဲ့ခါကလည်းကြတော့ဟောဘုဒ္ဓဘာယုံဟိုတဲ့ဒီကိုခန်းကြီးပေါ့ဗျာကြားနာပေါ့အဲ့ဒါဒီနေ့တခါလေဘုဒ္ဓဘာယုံနဲ့အတွေ့အထိနဲ့အဲ့ဒီမှာငယ်ကျော်တယောက်ကိုဖန်ဆားလိုက်ပြန်တော့အဲ့ဒီအာယုံ၅ပါးနဲ့ဖန်ဆားလိုက်တဲ့အတွက်မင်းသားရဲ့လောင်းတော်မင်းသားရဲ့နောက်ကပါလာတဲ့ငယ်ကျော်၅ယောက်ရှိသေးရဲ့လားမရှိပါဘူးမရှိတော့ငယ်ကျော်၅ယောက်ဘုံချင်ရဲ့အဲ့ဒီမှာဖန်ဆားခံလိုက်ရတယ် အဲ့လိုဘန်းသားခံရရတဲ့အခါကျတော့ဘုန်းကြီးတို့ဘလောင်းတော်တရားဖြစ်ခီးနေတယ်။ဘလောင်းတော်တရားဖြစ်ခီးနေတဲ့အခါမှာအဲ့ဒီဘလူရဲ့အချီးမှုဖြစ်တဲ့ဘလူမှာအဲ့ဒီမှာတည်ပြီးတော့စိတ်ဓာတ်ခိုင်မာလာပြီလားရှင်မြတ်သား။အဲ့တော့ဒီမြတ်သားကိုတော့ငါမှဖြစ်နေအဲ့တော့သင်တို့နေရကြတော့အားလုံးသူ့ရဲ့အားလုံးသောပြိဿတွေကိုအဲ့ဒီမှာဘလူမတွေကိုနေရကြတော့ငါတယောက်ဖြစ်ပဲလိုက်နေသူ့နောက်ကဆက်ပြီးတော့အဲ့ဒီမှာအမျိုးစုံလမ်းခရီးတစ်လျှောက်မှာ သူ့ရဲ့ရုပ်ပုံကို အမျိုးစုံဖန်ဆင်းတယ်အင်မတန်လှပတဲ့ပုဂ္ဂိုလ်ဖြစ်နေဖန်ဆင်းတယ်ဓမ္မမဟုတ်တခါလေမိမိရဲ့ဒီမှာကိုယ်လေးနဲ့ဝင်လေးနဲ့ဖန်ဆင်းတယ်ဓမ္မမဟုတ်သားနဲ့မိခင်လေးတယောက်လေးနဲ့ဖန်ဆင်းတယ်လမ်းမှာတွေ့တဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေကတနာရှင်တာမှုဖြစ်အောင်အဲဒီမှာဒီကလည်းအလောင်းတော်ကလည်းလဲကြည့်ဘူးရှိပြီးဆက်သူကနောက်ကနေပြီးတော့မောင်းလို့နေပါအောင်ခဏနေပါအောင်စောင့်ပါဖို့ကိုဟိုဘေးကလူတွေတွေ့ပြီဆိုရင် အဲဒီကံမှာဒီကမဆောက်ဘဲနဲ့သွားတဲ့ခါကျတော့ဒီကခီးတွေကခုလို့မင်းနောက်ကမင်းသမီးကိုကွာမင်းဆောက်ခေါ်သွားပါဦးကွာမင်းသမီးကဟိုမှာခြေတော့ဒီလာနေလို့ပါနေလို့ပေါ့လေကျွန်တော်လည်းဘာမှမတော်ဘာမှမဆိုင်ဘူးကခီးနေတာလေအဲနောက်ကကလေးလေးရင်ဝင်ပိုက်ပြီးတော့နောက်ကလိုက်ပြန်လေအဲမောင်ကြီးခဏဆောက်မအောင်တင်သားလေးကိုခေါ်ပါအောင်ဆိုတော့ဟိုမှာခေါ်ခိုင်းတယ်ဟိုကဘုန်းကြီးတို့အလောင်းတော်ကနောက်ကိုလင်းကြည့်ဘူးရှေ့ဆွဲဆက်ပြီးသွားတာသူ့ကိုဘာမှအာရုံမပြုဘူးဘေးမှာခီးသွားနေတဲ့ပုဂ္ဂိုလ်ကြီးဟာ ဒီလူနဲ့စဉ်းစားလိုက်တာရှိတယ်ဟိုသားလေးတော့ကိုမကူညီဘူးအဲ့လိုပုံပြရပြောကြဆက်လက်ပြီးတော့ခရီးနှင်တာကွာခရီးဒီ9ရက်အတွင်းနဲ့ရောက်ဒီတက္ကသိုလ်ကြီးကိုဘယ်နှစ်ရက်အတွင်းရောက်အောင်မလဲ9ရက်အတွင်းရောက်မှသူဖြစ်မှာအဲ့လိုဆိုတော့ရောက်အောင်ဆိုတော့တခါလေနောက်ကိုလေးကြည့်တော့ခရီးနှင်နောက်ဆုံးတက္ကသိုလ်ကြီးကိုရောက်သွားတယ်အဲ့လိုတက္ကသိုလ်ပြည်ကြီးရောက်သွားတဲ့အခါကလည်းကြာတော့ဘုန်းကြီးတို့အလောင်းတော်မြို့ရဲ့အပေါက်မှာရှိတဲ့ဇယတ်ပေါ်မှာ တက်ပြီးတော့အဲ့ဒီမှာတရားပေါ်မှာတက်တယ်တရားပေါ်မှာတက်ပြီးတော့ပါလာတဲ့ပရိတ်သေးတွေကိုပက်တယ်လှီကားနေရာကနေစပြီးပက်တယ်ပရိတ်ကျိုးတွေကိုလည်းပဲဇယက်ပေါ်မှာခြိထားတယ်မိမိနေမဲ့ဇယက်ပေါ်မှာပရိတ်ကျိုးတွေခြိထားပြီးတော့အဲ့လိုသူကဇယက်ပေါ်မှာပဲတက်တယ်အဲ့ဒီမှာဘလူးမလာဒီပရိတ်သေးပရိတ်ချီပရိတ်ကျိုးတွေကိုတွေ့တဲ့အခါကလည်းကြတော့သူဇယက်ပေါ်တက်လို့ရသေးရလားအရင်အကပရိတ်ရဲ့အရင်အတန်းနဲ့သူတက်လို့မရဘူးတက်လို့မရတဲ့အခါကျတော့ လေကားကုန်လေးမှာထိုင်ပြီးတော့အင်မတန်ချောမောလှပတဲ့အမျိုးသမီးပုံစံပါစင်းပြီးလေကားကုန်လေးမှာထိုင်ပြီးတော့နေတယ်။အဲ့ဒီအချိန်မှာဘုန်းကြီးတို့တက္ကသိုလ်ပြည်ရဲ့အရှင်သခင်ဖြစ်တဲ့ဘုရင်မင်းမြတ်ကတိုင်ခံလှည့်နေတာ။အဲ့လိုတိုင်ခံလှည့်နေတဲ့အခါဆင်ကြီးနဲ့တိုင်ခံလှည့်နေပြီးတော့သွားတဲ့အခါမြို့ကနေပြီးတော့ထွက်လာ။မြို့ကနေထွက်လာပြီးတော့ဒီကမြို့ပြင်မှာရေကန်လေးနဲ့ဗားလေးနဲ့တာတာရရရှိတဲ့နေရာထွက်လာတဲ့အခါမှာအဲ့ဒီ ဇယံကရောက်တဲ့အခါကျတော့အဲ့ဒီမှာဘလူးမကိုလမ်းမြင်တယ်မိကြီးကဘလူးမကိုလည်းမြင်တယ်ဇယံပုံမှန်လည်းပဲလူတယောက်ကိုလည်းတွေ့တယ်အဲ့ဒီဇယံကရောက်တဲ့အခါကျဘလူးမမြင်တော့အင်မတန်ချုံမောလှပတဲ့အခါကလည်းကျတော့တက္ကသိုလ်ဘယင်ကြီးဟာသဘောကျနှစ်သက်သဘောကျနှစ်သက်တဲ့အတွက်ကြောင့်သူ့ရဲ့မူကြီးမရာဒေနာပတိတွေကိုတာမိကလာအတာမိကလာသူဟာမြင်ရှိတဲ့ပုဂ္ဂိုလ်လားမြင်မရှိတဲ့ပုဂ္ဂိုလ်လားတော့ပြီးမေးပြီးဆိုပြီးမေးခိုင်းတယ် ရိတ်ခိုင်းတဲ့အခါကျတော့ဘလူးမကဖြည့်တယ်သူ့မှာသူ့လင်ရှိပါတယ်ဟိုမှာဇယပေါ်မှာသူ့လင်ပါပဲဖြည့်ဟိုကဇယပေါ်မှာရှိတယ်ဘုန်းကြီးတို့အလောင်းတော်မြင်လာတယ်ကျွန်တော်လည်းဘာမှမဆိုင်သူကကျွန်တော်ရဲ့ဇနီးမယားလည်းမဟုတ်ဘူးသူကဘလူးကျွန်တော်မှလည်းဂျုံနေ9ရောက်ပါတယ်အဲ့ဒီငယ်ဂျုံ9ရောက်ဆိုတော့ကိုစားပြလိုက်ပြီကျွန်တော်တယောက်လေးပဲကျွန်တော်လေသူကလူသားမဟုတ်ဘူးဘလူးမကျွန်တော်လည်းဘာမှမဆိုင်ဘူးဟိုကပြောတယ် သူမေးရင်လည်းပဲသူကမဟုတ်ဘူးလူသားစစ်စစ်ပါသူကဟိုဆရာပေါ်ကလူကသူ့ရဲ့ခင်မွန်းပါဟိုကမင်းသားကလည်းသူနဲ့ဘာမှမဆိုင်ပါဘူးဆိုတော့အဲ့ဒီမှာရှင်မြင်းကြီးပြန်ပြီးတော့တော်ဦးတင်တယ်ဒီလိုဒီအကြောင်းမင်းဆိုဟိုကဘုံကဇယပေါ်ကလူကဘာမှမဆိုင်ဘူးဆိုတော့သူကလွတ်နေတာပဲတဲ့အင်မတန်လှပတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာသူမိဖုရားဖြစ်နေကောင်းပြီဆိုပြီးတော့အဲ့ဒီမှာမိဖုရားဖြစ်နေခောက်ပါတာ ဒီများကြီးနဲ့ကောက်သွားပြီးတော့နန်းတော်ကိုခေါ်သွားနန်းတော်ရောက်တဲ့အခါကဏ္ဍကျတော့မိန်းမတို့ပြည်ရယ်နဲ့ညည်ညည်ညင်းနဲ့မျက်ကွက်ပေါ့အဲ့ဒီမှာတရှုံရှုံနဲ့မျက်ရည်ကျငိုဝမ်းနေတဲ့စိတ်နဲ့အားငယ်တဲ့စိတ်နဲ့ပုံစံမျိုးပေါ့အဲ့ဒီမှာမိကြီးကဘယ်လိုအကြောင်းကြောင့်လဲဆိုတော့ကျမကတကောင်ကျွဲတမျက်နှာလမ်းပေါ်ကလူပါရှင်မင်းကြီးမြန်လို့တော်မူလို့ကိုကောက်တော်မူပေမဲ့ဘေးကမိဖုရားတွေကဆောင်းလာချိန်ကားနဲ့သူ့မှာမျက်နှာနေရပါလေပေါ့ဒီလိုဆိုရင် တင်ပါဖြစ်ခြင်းလေဒီနိုင်ငံတော်ကြီးတစ်ခုလုံးကိုကျွန်မအပိုင်စားပေးပါဘာကိုပိုင်စားတောင်းလိုက်တာလဲနိုင်ငံတော်ကြီးတစ်ခုလုံးကိုသူပိုင်စားတောင်းတယ်ဒီနိုင်ငံမှာရှိတယ်လေသူစားတော့အဲ့ဒီမှာပိုင်စားတောင်းတယ်ဟိုကငါမပိုင်ဘူးတဲ့နိုင်ငံတော်ကြီးကိုတော့ငါပေးလို့မရဘူးဒီလိုဆိုရင်ဘယ်မျိုးကိုပေးပါဒါလည်းမရဘူးအဲ့ဒီလိုလေတောင်းတောင်းတောင်းတောင်းလာခဲ့တာနောက်ဆုံးသူအားငယ်နေရလို့ပါပေါ့လေသူ့မှာဒီလိုပိုင်စားတွေရတာလို့ရှိရင် ဘေးကမိဖုရားတွေကသူ့ကိုအနိုင်မကျင့်နိုင်ဘူးပေါ့အထင်သေးတဲ့မျိုးလုံးတွေလည်းမကြည့်ရဘူးပေါ့ဒီနောက်ဆုံးဘယ်လိုမှတခြားဟာတွေမင်းကလည်းမပေးတဲ့ခါကျတော့ဒီနန်းတော်ကြီးကိုတော့ရှင်မင်းကြီးပိုင်ပါပါအဲ့တော့နန်းတော်ကြီးကိုနန်းတော်အတွင်းမှာရှိတဲ့ပုဂ္ဂိုလ်တွေကိုကျွန်မအုပ်ချုပ်နိုင်အောင်ကျွန်မတို့နန်းတော်ကြီးပိုင်ပေးပါဆိုတော့အဲ့ကြတော့မှဘယင်ကလည်းပဲအင်မတန်ချင်းတဲ့လို့တော်မူတဲ့အတွက်ကြောင့်ကဲဒီလိုဆိုရင်ဒီနန်းတော်မှာရှိတာကိုအပိုင်စားယူစီဆိုပြီးနန်းတော်ကိုပေးလိုက်တာ အဲ့ဒီနန်းတော်ကြီးပေးလိုက်တဲ့အခါကျတော့မှညာရှင်မင်းအိတ်ဆက်ပြီဆိုတဲ့အချိန်ကျတော့မှဘလူးကသူ့ရဲ့တော့မှရှိတဲ့ဘလူးမတွေကိုသွားခေါ်လိုက်တယ်ခေါ်ပြီးတော့အကုန်လုံးဘလူးတွေလာပြီးနန်းတော်ကြီးမှာရှိတဲ့လူသားတွေအားလုံးစားကြတယ်အကုန်လုံးဘလူးတွေစားပလိုက်ပြီးတော့မှကိုဘလူးပဲဒီအလောင်းတော်ကိုလည်းသူဘလူးမမှလုံးမရတော့ဘူးဆိုတော့သူတော့မှလည်းကြံသွားတယ် အဲ့ဒီပြန်သွားတဲ့အချိန်မနေ့ကြတော့မူကြီးမရဒေနာပတိကနန်းတော်ကိုမိလာကဝင်အဲ့ဒီအချိန်မှာဟိုကနန်းတော်ကတကားပေါ်မဖွင့်မိလာကဝင်ဖို့ကလာတကားပေါ်မဖွင့်ဘယ်လိုမှမဖွင့်တဲ့အခါကျတော့မှနောက်ဆုံးတကားပေါ်ကြီးကိုဖြတ်ပြီးတော့နန်းတော်ရဲ့ဝင်တဲ့အခါကျတော့အားလုံးအယိုးကိုပြီးပေးကြတယ်အဲ့ဒီကြတော့မှဘုန်းကြီးမရဒေနာပတိတွေကဟိုမြို့ပြင်မှာဇေယျပုံမှာတွေ့ခဲ့တဲ့ပုဂ္ဂိုလ်ကိုသွားသိရတယ်ဟိုအဲ့ဒီပုဂ္ဂိုလ်ကပြောတာလေ သူဟာလူသားနဲ့မဟုတ်ဘူးဘလူးပါကျွန်ုပ်ရဲ့ငယ်ကျိုးနေမှုလေးနဲ့အားလုံးသူ့ကိုစားကလိုက်ကြပြီဒါကြောင့်ကျွန်ုပ်လည်းဘာမှမသက်ဆိုင်ဘူးဆိုတော့ဩအဲ့ဒီမျိုးသမီးဟာညီနေရချင်းနဲ့ကောက်လာခဲ့တာသူကဘလူးမပါလားဆိုအဲ့မှာသိပြီးတော့ဒီဇယပုံမှန်နေတဲ့ပုဂ္ဂိုလ်ဟာတကယ်ပညာရှိပုဂ္ဂိုလ်လေအားလုံးကိုသိနေတယ်အဲ့ဒီပုဂ္ဂိုလ်ကိုမလို့မင်းရောက်လာရင်ကောင်းမယ်ဆိုပြီးမူကြီးမရသေနာမတိဘူး အလုံးတိုင်ပင်ပြီးတဲ့အခါနန်းတော်ကြီးကိုရှင်းလင်းရှင်းလင်းပြီးတဲ့အခါကျတော့မှအဲ့ဒီမြို့ပြင်ထွက်လာပြီးတော့ဇယက်ပေါ်မှာနေတဲ့ကိုကြီးတို့အလောင်းတော်မင်းသားကိုအဲ့ဒီမှာအရှင်သာဖုတ်ချုပ်ဖို့အတွက်လာပြီးတော့ပြန်ဆောင်ကြတယ်။အဲ့ဒီအချိန်ကျတော့မှအလောင်းတော်မင်းသားဟာလည်းပဲဟောပြည့်စည်ကဗုဒ္ဓအရှင်မြတ်များမှားလိုက်တဲ့အတိုင်းပေါ့။ခုနှစ်ရက်ရောက်တဲ့နေ့ကြာရင်ပြင်မင်းဖြစ်လိမ့်မယ်ဆိုတော့အခုခုနှစ်ရက်ရောက်တဲ့နေ့ရောက်တဲ့အခါမှာအခုတက္ကသိုလ်ကြီးရဲ့မြင်းချင်းတယ် ရှင်းတဲ့သိသိကြီးကိုစံစားရပြန်ပြီးတော့နှလုံးသွင်းဆင်ခြင်တယ်။ဩငါဟာမျက်စိနားနာလျာကိုဆိုတဲ့အဲ့ဒီမှာဒီဒွါရတွေကိုသာလုံခြုံအောင်မဆောက်ရှောက်နိုင်ခဲ့လို့ရှိရင်ဒီရှင်းတဲ့သိသိကြီးမရနိုင်ပါလား။ဘုရားတို့ဒီမှာမျက်စိနားနာလျာကိုဆိုတာတွေကိုသူမဆောင်ရှောက်နိုင်လို့ရှိရင်ရူပါယုံတရယုံတဏ္ဍာယုံစသည်ဖြင့်ဒီအာယုံတွေနဲ့အဖန်စာမခံရဘူးလား။ ဖန်ဆန်းခံရလို့ရှိရင်သူဟာသူလိုချင်တဲ့ဒီမှာဒီနာစီတွေကြီးရပါဦးမလားဒီနေ့ဘုန်းကြီးတို့ယောဂီများဒီနေရာမှာဘုန်းကြီးတို့ဒီမှာဒါလေးကသာရကလေးပဲဘုရားရဟန်းတော်၅ပါးကိုဘုန်းကြီးတို့မြတ်စွာဘုရားကအတိတ်ကြောင်းကိုပြန်ပြောတာနော်သင်တို့ဟာအတိတ်ကကလာတုန်းကဒီလိုမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်ကိုမဆောင်ရှောက်နိုင်ခဲ့လို့ဒီဒွါရ၆ပါးကိုမဆောင်ရှောက်နိုင်ခဲ့လို့ဒွါရ၅ပါးကိုမဆောင်ရှောက်နိုင်ခဲ့လို့သင်တို့မှာ ဒီလိုဘလူးများရဲ့ပန်းစားခံပြီးတော့သင်တို့အသက်ဆုံးရှုံးနေရတယ်မြတ်စွာဘုရားအခုလည်းပဲသင်တို့ဟာမျက်စိပေါက်လေးကိုလည်းပဲစောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကလုံခြုံအောင်စောင့်ရှောက်နိုင်အင်မတန်ခက်ခဲနားပေါက်ကိုစောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကနားကလည်းအင်မတန်ခက်ခဲနှာခေါင်းပေါက်စောင့်ရှောက်ရတဲ့ပုဂ္ဂိုလ်ကခက်ခဲတယ်ပြောနေကြတယ်အဲ့ဒီဟာတွေကိုတော့သင်တို့မစောင့်ရှောက်နိုင်လို့ရှိရင်သင်တို့လူချင်းနဲ့ဒီမှာမျက်စိစိတ်နဲ့တူတဲ့နိဗ္ဗာန်ဆိုတာရနိုင်ပါမလား ကျန်နိုင်ပါမလားမရနိုင်တော့ဘုဘွေးတို့ယောဂီများနိုင်တယ်ခုတရားအထုတ်တယ်ဆိုတာနိဗ္ဗာန်ချမ်းသာကိုမလိုချင်ဘူးလားနိဗ္ဗာန်ချမ်းသာကိုလိုချင်လို့လေအခုဒီမှာပင်မခံပြီးတော့ကိုယ်ပင်မစိတ်ပင်မခံပြီးတော့တရားလေးဆက်ပြီးတော့အမထုတ်ကြဘူးလားအခုတရားအထုတ်တဲ့အခါကိုယ်ရောမပင်မဘူးလားစိတ်ရောမပင်မဘူးလားအခုကြည့်ပါလားမိမိရဲ့ခန္ဓာကိုယ်မှာတမာတိထူတော်လို့မရသေးတဲ့အခါကဏ္ဍကြတော့စိတ်တွေက ပြန်ကျဲစိတ်တွေကိုစူးစီးလို့မရတဲ့ခံစားလာကြတော့ဒီမှာခန္ဓာကိုယ်ကလည်းပေါက်ပြန်ပြီးဝေဒနာတွေမတက်ဘူးလားဝေဒနာတွေတက်တော့ဒီဝေဒနာတွေကိုရောလုံမြောက်အောင်ရှုနိုင်ရလားမရှုနိုင်တဲ့အခါကျတော့ကိုယ်ရောမပင်မှန်းဘူးလားစိတ်တွေရောမပင်မှန်းဘူးလားအဲဒီလိုကိုယ်ပင်မှန်းစိတ်ပင်မှန်းခံပြီးတော့မေတ္တာဓာတ်ပြီးတော့ဆင်းရဲအချင်းချင်းတရားစခန်းကြီးလာဝင်ရောက်နေကြတယ်ဆိုတာအလေးပါချမ်းသာကိုလိုချင်လို့ပဲ မချမ်းသာလူချင်းလို့မယ်ဒီနေ့မှာချမ်းသာလူချင်းတဲ့ပုဂ္ဂိုလ်ဟာဒီမျက်စိနန္ဒလျာကိုဆိုတာလေးမှာမဆောက်ရှောက်နိုင်ရင်ဒီနေ့မှာချမ်းသာရနိုင်ပါဘူးလားရနိုင်တော့ဘူးနော်ခုဒီမှာလက်ဆောင်ပြားဒီမှာတော့လကလေးနဲ့အဲ့တော့မျက်စိရူပါယုံကိုမဆောက်ရှောက်နိုင်တဲ့ပုဂ္ဂိုလ်မျက်စိဘောက်ကိုမဆောက်ရှောက်နိုင်ပုဂ္ဂိုလ်ဟာရူပါယုံရဲ့ဖန်ဆာမခံရဘူးလားဟောဒီနားဘောက်ကိုမဆောက်ရှောက်နိုင်တဲ့ပုဂ္ဂိုလ်ဟာသရယုံရဲ့ဖန်ဆာကိုမခံရဘူးလား အေးဟောဒီမှာဒီမှာနှကောင်းဘက်ကိုမဆောက်ရှောက်နိုင်တဲ့ပုဂ္ဂိုလ်ဟာအနံ့နဲ့ကန္နာလူရဲ့ပန်းစားကိုမခံရဘူးလားအဲဒီတော့ဒီမှာပန်းစားခံရအခုလည်းပဲဘုန်းကြီးတို့ယောဂီများတရားဘာဝနာကြီးပေါ်ညာအားထုတ်တဲ့အခါကဏ္ဍမှာဒီမျက်စိနာနာတရားကိုဆိုလည်းပဲလောဘဒေါသစတဲ့ကိလေသာတွေဝင်ပွင့်မရအောင်တတိဥစည်းတဲ့စိတ်ကလေးနဲ့ဆောက်ရှောက်ဖို့မလိုဘူးလားမျက်စိဆိုရင်လည်းသွားရလာရနေရထိုင်ရမှာစက္ကုတ္တရီထူးထင်သိဖို့မလိုဘူးလား တကယ်လို့မျက်စိဘောက်ကိုမချင်းသိလို့ဒီမှာရူပါယုံစတယ်အမြဲတမ်းကောင်းမွန်တဲ့လှပတဲ့ရူပါယုံလေးကောင်းကောင်းမြင်ရပြီဆိုရင်ပုထုဇဉ်တို့ရဲ့သဘာဝသဘောကျတဲ့စိတ်လေးမဖြစ်ဘူးလားအဲ့ဒါလောဘကိလေသာဝင်တာဘာကိလေသာဝင်တာလဲလောဘကိလေသာကိုယ်အလိုမရှိတဲ့အာယုံကြီးကိုမြင်လိုက်ရရင်လည်းပဲသဘောမကျဘူးဆိုရင်ဒေါသမဖြစ်ဘူးလားဟောဒေါသကိလေသာတွေဝင်တာဘယ်ဘောက်ကဝင်နေတာလဲမျက်စိဘောက်ကကိလေသာဝင်နေတာ ဒါကြောင့်မို့မျက်စိပေါက်လေးကကိလေသာမဝင်အောင်တတိဆောင်းလျှောက်လေးနဲ့ဆောင်းလျှောက်ဖို့မလိုဘူးလားတကယ်လို့စိတ်ကွန်ပလီကိုထိမ့်သိမ့်နိုင်ရင်ထိမ့်သိမ့်မယ်မထိမ့်သိမ့်နိုင်လို့ဒီမျက်စိနဲ့ဆင်းဆော်လိုက်လို့မြင်သိမှုလေးဖြစ်လိုက်ရင်အဲ့ဒီမြင်ကြိုက်ကလေးမှာယောဂီပုဂ္ဂိုလ်ကမြင်တယ်မြင်တယ်လို့ရှုလိုက်ရင်ကိုယ်ကအဆင်းကလေးတွေယုတ်ဒီကမျက်စိကြည့်ကလေးရုပ်တရားဒီရုပ်နှစ်ခုစုံလိုက်တဲ့အခါမှာဟောမြင်သိမှုလေးမဖြစ်ဘူးလားဒီရှုနဲ့နာမ်လေး ချောချမ်းမိမှပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့လားအဲ့ဒီဆိုရင်နှစ်သက်မှုသဘောချမှုဆိုတာရှိပါဦးမလားစိတ်ဆိုးစိတ်ပြည့်မှုဆိုတာရောဖြစ်ပါဦးမလားကဲမြင်ကိုင်ကလေးမှာလောဘဒေါသကိလေသာတွေဝင်ခွင့်ရပါဦးမလားအဲ့လိုမြင်တိုင်းမှာတတိကူးစီးတဲ့စိတ်ကလေးနဲ့တတိကပ်ပြီးတော့ဆောက်ရှောက်ပြီးမှုရှုမှတ်မှုလေးနဲ့ဆောက်ရှောက်ဖို့မလိုဘူးလားနားကောင်းကလည်းဒီတိုင်းပဲအမှန်အာရုံကောင်းကောင်းလေးကြားရရင်သဘောချမြတ်တတ်တယ်ဘုရားကဒီမှာတော့မသိဘူးမြန်မာနိုင်ငံမှာဆိုရင်ကတော့ကားပေါ်မှာလည်းလက်ချက်ကလေးနဲ့ သွားရင်လာရင်လည်းလမ်းမလေးပဲလက်ချက်ကလေးနဲ့အဲဒီတော့အကုန်လုံးကလက်ချက်ကလေးနဲ့ဒါကိုနှစ်သက်တဲ့အတန်လေးကိုတခါလေးနားထောင်ကြတာအဲဒါလေးကိုနှစ်သက်နေပြီဆိုရင်ဟောသဘောကျတယ်လောဘကိလေသာတွေဝင်နေတာအဲကိုလိုမရှိတဲ့အတန်လေးကြားရင်သဘောမကျဘူးဆိုတဲ့ဒေါသကိလေသာတွေဝင်နေတာအဲတော့ယောဂီပုဂ္ဂိုလ်မှလည်းပဲအဲ့ဒီနားဖို့ကြီးကိုဖွင့်ပြီးတော့အတန်လာသမျှတွေကိုအာယုဆိုင်ပြီးတော့နားထောင်နေမယ်ဆိုရင် နာဘောကကိလေသာတွေမဝင်နိုင်ဘူးလားဒီကိုကဒီမှာကိလေသာမဝင်အောင်ကြားတဲ့ကလေးမှာဘာသာမဲ့ကြားကြားစကားပြောတာမဲ့ကြားကြားသို့မဟုတ်နှစ်ကလေးရဲ့ဒီသာမဲ့ကြားကြားသို့မဟုတ်ထုတဲ့လိုက်တဲ့အသာမဲ့ကြားကြားအဲ့ဒီကြားနာတဲ့အသာလေးကိုကိုယ်ကကြားတဲ့ကလေးမှာကြားတယ်ကြားတဲ့ကလေးမှာကြားတယ်ရွှဲလို့ရှိရင် ဟိုကအတန်ကလည်းယုတ်ဒီမှာနားကြည့်တဲ့ကလည်းယုတ်ဒီယုတ်တစ်ခုပေါင်းစုံလိုက်တဲ့အခါကြာသိမှုလေးမဖြစ်ဘူးလားအဲ့ဒီကြာသိစိတ်လေးကနာဟိုကရှုအဲ့တော့ကြားခဲ့လေးမှာရုပ်နဲ့နာမ်ကလွဲပြီးပုဂ္ဂိုလ်တ attva သူမှာရှိသေးရဲ့လားဒီလိုဆိုရင်ဒီအတန်အာယုန်လေးနဲ့စတော့ခိတ္တတာတွေဝင်နိုင်ပါဦးမလားနောက်ပြီးတော့ဒီအတန်လေးကိုလည်းဆက်လက်ပြီးတော့ဒီမှာရှုမှတ်နေရင်အတန်လေးကလည်းပေါ်လာလိုက်ကြောက်သွားလိုက် ဒီကရှားသိသိတွေကလည်းတည်လိုက်ကျက်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားကဲမမြဲတဲ့သဘောကိုဉာဏ်သက်ဝင်သွားပြီဆိုရင်ဒီပုံမှာအစ်သက်မှုဆိုတဲ့သဘောချမှုဆိုတဲ့လောဘကိလေသာဝင်နိုင်သေးရလားသဘောမချမှုဆိုတဲ့လောဘကိလေသာတွေဝင်နိုင်သေးရလားကဲဒီတော့ကြားခဲ့လေးမှာကြားလေကြားလေရှုမှတ်ပြီးတော့ကိလေသာဝင်အောင်ဆောင်းလျှောက်ဖို့မလိုဘူးလားအဲ့ဒီလိုပဲနှာခေါင်းဘောကလည်းဒီတိုင်းပဲလျှာဘောကဒီဆွမ်းနေတယ် အာယုံစွမ်းတွေဖွင့်ပြီးတဲ့အချိန်မှာဖြစ်စေနေစွမ်းဖွင့်ပြီးတဲ့အချိန်မှာဖြစ်စေမိမိတို့ကရှုမှတ်မှုလေးနဲ့တတိလေးပြန်ပြီးရှုမှတ်နေပြီးတော့ရှုမှတ်မှုလေးနဲ့ဖွင့်ပြီးနေရင်နောက်ဆုံးလေဝါရဲ့နေရာလေးကိုမှတ်နိုင်ရတာခက်တာယူရာလေးခွန်းလာလေးမမှတ်နိုင်သေးဘူးပစံချက်ရောက်ပါတဲ့ကဝါလိုက်ကလေးမှာကိုတတိရတယ်ဆိုရင်ဝါရေဝါရေဝါရေရှုမှတ်နေအဲ့လိုရှုမှတ်နေဒီမှာပစံချက်မှာရှိတဲ့စာတွေကဒီကရှာပေါ်ရောက်သွားလိုက်ရှာအောင်ရောက်သွားလိုက် ကိုယ်ပဲဆောင်ရောက်သွားလိုက်ဒီပဲဆောင်ရောက်သွားလိုက်လေအဲ့ဒါတွေကဝါးတွေဝါးတွေနဲ့မှတ်နေရင်းကနေပြီးတော့တခါလေရှုနေရင်းကနေပြီးတော့တက်တက်စရာလည်းရှိသေးရဲ့လားယွန်းတရားဆက်ဆုပ်စရာကြီးမဖြစ်ဘူးလားဖြစ်အဲ့ဒီဘဝနေပြီးတော့နှစ်သက်မှုသဘောချမှုလောဘကိလေသာဝင်နိုင်လေရဲ့လားဘယ်မှာကဝင်နိုင်တော့ဒီဝါးတာလေးယူတာလေးတွေကိုဒီခန္ဓာပိုင်းဒီဝါးနေတဲ့အချိန်လေးမှာကိုပဲဘုန်းကြီးဒီထဲမှာစမ်းနေရဝါးနေရတာတွေကတကယ်ကိုတန်ဖတ်တယ်လို့စိတ်ထဲမှာထင်လာပြီးတော့ ရိုးရှာဆက်စုပ်မှုတွေရောမဖြစ်ဘူးလားဗျာအဲ့မှာဖြစ်လာတယ်ဒီဘဝနေပြီးတော့နှစ်သက်မှုတွေဘာမှကိလေသာမဝင်နိုင်တော့ဘူးဒါကြောင့်ရှုမှတ်မှုလေးနဲ့ဖုံးပေးလိုက်ရင်ဆိုရင်အဲ့လိုလောဘဒေါသကိလေသာတွေဝင်ဝင်ရပါဦးမလားမရပါဘူးအဲ့လိုလေးရေပဲယောဂီပုဂ္ဂိုလ်များဟာတတိဦးစီးတဲ့စိတ်ကလေးနဲ့မြင်ကိုင်းမှာဖြစ်စေကြားကိုင်းမှာဖြစ်စေနားကိုင်းမှာဖြစ်စေစားကိုင်းမှာဖြစ်စေအတွေ့အထိတွေ့ထိကိုင်းလေးမှာဖြစ်စေပြီးတော့အတွေ့အထိအတွေ့အထိဆိုတာလည်းဒီတိုင်းမှာ ကောင်းတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိရှိတာပဲအခုဒီမှာမိမိဆိုလေးပေါ်မှာကောင်းတဲ့အတွေ့အထိလေးကိုထိုင်နေရရင်ထိုင်ရတာဆင်းပြေလို့ထင်ရတယ်ဒါပေမဲ့အောက်မှာကျန်ပါမှမရှိဘဲနဲ့ထိုင်ရရင်အောက်ကဝေဒနာတွေဖြစ်လာတယ်ချမ်းချမ်းနဲ့တွေ့ချီတွေတွေ့ချီရတယ်သဘောမကျအဲလိုဒီအတွေ့အထိနဲ့ဆက်လို့လည်းသဘောကျမှုသဘောမကျမှုဆိုရင်ကိလေသာတွေမဝင်နိုင်ဘူးလားအဲလိုဒါလေးကိုတတိဥသိတဲ့စိတ်လေးနဲ့ရှုမှတ်မယ်ဆိုရင်ရောကိလေသာဝင်ဝင်ရသေးရဲ့လား အဲ့ဒီကံရင်းမိလို့ကမြင်ခိုင်းမှကြားခိုင်းမှနားခိုင်းမှစားခိုင်းမှအတွေ့အကြုံတွေ့ကြုံခိုင်းမှတတိကူးစီးတဲ့စိတ်ကြီးနဲ့ရှုမှတ်ပြီးတော့ဆောင်းရှောက်နိုင်ရင်ကောင်းမလားမကောင်းဘူးလားမှန်ပါပါမြတ်စွာဘုရားဖြစ်ပြီးသက္ကုဏတံဝရောတာရုတာရုသောတိနာတံဝရောလေဟောဒီမျက်စိဘောက်ကနေပြီးတော့မြင်မြင်သမျှအာယုန်ရဲကနေလောဘဒေါသကိလေသာတွေဖြစ်ခွင့်မရအောင်စောင့်ရှောက်နိုင်လို့ရှိရင်သာဓုကောင်းလေကွာ ဆောက်ရှောက်နိုင်လို့ကိလေသာမဝင်နိုင်ရင်မကောင်းဘူးလားညာကိလေသာမဝင်အောင်ဆောက်ရှောက်နေအခုလေးပဲဘုန်းကြီးတို့ယောဂီများတရားအားထုတ်တယ်ဆိုတာတချို့ပုဂ္ဂိုလ်ကထိုင်ရုံသွားတော့ထိုင်နေတာမျက်စိကမြင်မြင်သမျှတွေအကုန်လုံးမြင်သမျှအာယုံတွေလိုက်ခံစားနားကကြားကြားသမျှအာယုံတွေလိုက်ခံစားအဲတော့ဒီနားပေါက်မျက်စိပေါက်ကနေပြီးတော့ကိလေသာတွေဝင်နေနှာခေါင်းပေါက်ကကိလေသာတွေဝင်နေရင်သူလိုချင်တဲ့နိဗ္ဗာန်ချမ်းသာရပါမလားအဲတော့ဒီကိလေသာတွေရဲ့အဖန်သာမခံရဘူးလား ခုမင်းသားရဲ့လောက်ကပါသွားတဲ့ရံကြွေတော်9ယောက်ဟာဒီအဲ့ဒီမှာအဲ့ဒီကိလေသာတွေရဲ့အဖန်စားတွေခံရရတာပဲရူပါယုံရဲ့အဖန်စားတာရာယုံရဲ့အဖန်စားခန္ဓာယုံရဲ့အဖန်စားဒီဖန်စားခံရအခုလည်းမိမိတို့တရားရှုမှတ်ရင်းကနေပြီးတော့ဒီမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကအဲ့ဒီမှာစုံခိုက်စုံခိုက်ကလေးတွေမှာကမိမိကတတိဥသိတဲ့စိတ်ကလေးနဲ့မရှုနိုင်ရင်အဲ့ဒီရဲ့ရူပါယုံရဲ့ဖန်စားတာရာယုံရဲ့ဖန်စားတွေမခံရဘူးလား အဲ့လိုဆိုရင်လူကျင်တဲ့နိဗ္ဗာန်ချမ်းသာရပါဦးမလားဒီလိုဆိုရင်ခုဘုန်းကြီးတို့ယောဂီများတရားရှုမှတ်ပြီဆိုရင်တရားရိပ်တာဝင်ပြီးတော့အာထုတော့မဲ့ပုဂ္ဂိုလ်ဟာမျက်စိဘောကိုလည်းဆောင်းရှောက်ဖို့မလိုဘူးလားမလိုပါဘူးကိလေသာဝင်အောင်လားမဝင်အောင်လားနားဘောကိုလည်းဆောင်းရှောက်ဖို့မလိုဘူးလားကိလေသာဝင်အောင်လားမဝင်အောင်လားနှာခေါင်းဘောလျှာဘောကိုလည်းဆောင်းရှောက်ဖို့မလိုဘူးလားစားတဲ့အခါမှာအရသာကိုခံစားရမှာမခံစားရဘူး တရားနာရီကိုခံစားပြီးတော့မနေနဲ့စားတဲ့ဝါရရဖတ်ပြီးတတ်တာအာဟာရချိတိကတတ်ပြီးတတ်တာအာလောတ္တဝါရီအာဟာရချိတိကဒီအစာရကိုအမိပြုပြီးအသက်ရှင်ရတယ်အဲတော့အသက်ရှင်ရတဲ့အတွက်ကြောင့်ငါဒီစာရကိုအသက်ရှင်ဖို့အတွက်ပြီးဝဲတယ်အဲလိုအသက်ရှင်ဖို့အတွက်ပြီးဝဲအသက်ရှင်တော့ဘာလို့မှလဲဆိုရင်မြတ်စွာဘုရားရှင်ရဲ့ဒုရနှစ်ဖြာဖြစ်တယ်ခန္ဓာဒုရဥပဒနာဒုရ အဲ့တော့မိမိတို့ကတော့ဝိပဿနာတူတာဒီဝိပဿနာတရားတွေမြတ်စွာဘုရားရှင်ရဲ့ဆုံးမဖြစ်တဲ့သီလဒိဋ္ဌာသီလအချင်းဒီသက်ရှင်နေလို့ရှိရင်သမာဓိဒိဋ္ဌာသမာဓိအချင်းပညာဒိဋ္ဌာပညာချင်းကိုကျင့်နိုင်ဖို့အတွက်မိမိသဏ္ဍာန်မှာတည်အောင်ကျင့်နိုင်ဖို့အတွက်ဒီစွမ်းအားရကိုမြှဝဲတာဟုတ်တယ်မလားဒီခန္ဓာကိုယ်ကြီးကိုခါလဲအားရရှိလာအောင်ဒီခန္ဓာကိုယ်ကြီးအခြေအနေအချို့စစ်တွေပြည့်ပြည့်လာအောင်ဒီခန္ဓာကိုယ်ကြီးအတွေ့အကြုံတွေလှပလာအောင်ဆိုတဲ့ အနေမျိုးနဲ့ဒီဆွမ်းလာတာကိုမိဝဲရတာမဟုတ်ဘူးဒီဆွမ်းလာတာကိုမိဝဲတဲ့ပုဂ္ဂိုလ်ကယောဂီပုဂ္ဂိုလ်ဟာဒီဆွမ်းလာတာကိုမိဝဲရဆိုရင်ဒီမှာရသော်တရားရှင်ရဲ့အဆုံးအမဖြစ်တဲ့သီလအဖြစ်သမာဓိအဖြစ်ပညာအဖြစ်တွေကိုငါတိုးလို့တိုးလို့ကျင့်ကြံအားထုတ်နိုင်ဖို့အတွက်ဒီဆွမ်းလာတာကိုမိဝဲပါလေလို့ဒီလိုဆင်ញင်ရတာအဲ့လိုဆင်ញင်ပြီးတော့ဒီမှာတတိကူးစီတဲ့စိတ်ကလေးနဲ့ရှုမှတ်သွားလို့ရှိရင်စားတိုင်းစားတိုင်းဝါတိုင်းဝါတိုင်းယူတိုင်းယူတိုင်းမှာကိလေသာဝင်ဝင်ရပါဦးမလား လုံးဝကိုဝင်လို့မရနိုင်တော့အဲ့လိုယောဂီပုဂ္ဂိုလ်များကကိုယ်တတိပူစီတဲ့စိတ်ကလေးနဲ့ဒီမှာယဉ်ကျေးဘောက်ကနားဘောက်ကနေရာဘောက်ကကိုယ်ဘောက်ကစိတ်ဘောက်ကနေပြီးတော့ခိလေသာဝင်ခွင့်မရအောင်အဲ့ဒီမှာတတိပူစီတဲ့စိတ်ကလေးနဲ့ရှုမှန်ပြီးတော့အဆုံးရှုံးပြီးပြေးသွားနိုင်မယ်ဆိုရင် ကောင်းကလားမကောင်းဘူးလားဒါကြောင့်ကောင်းတာလေကိလေသာဝင်လို့လားကိလေသာမဝင်နိုင်လို့လားဒီကိလေသာမဝင်နိုင်လို့ဒါကြောင့်ကိုစက္ခု द्वार မြင်ခဏမြင်ကမြင်တယ်မှတ်ရတယ်မြင်တယ်မှတ်ရကိလေသာကင်းကွာနိုင်တော့တယ်မြင်တယ်လို့မှတ်ရင်ကိုယ်ကဆင်းကလည်းယုတ်မျက်စိကြည်ကလည်းယုတ် ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါမြင်သိမှုဆိုတဲ့နာမ်လေးမျိုးဖြစ်ဘူးလားမြင်ကလေးမှာဗာနဲ့ပါပဲရှိတယ်ရုပ်နဲ့နာမ်ပဲရှိရယောက်ျားမိမပုဂ္ဂိုလ်တ attva ရှိသေးရဲ့လားရှိပါဘူးအဲ့လိုဆိုရင်ဒီပုံမှာမြင့်တဲ့မှုဉာဏ်လုံးမှုစေစုသိပြမှုဆိုတာရှိပါဦးမလားရှိပါဘူးစိတ်နဲ့ရှုရတဲ့အခါမှာဟောမြင်ရတဲ့အခြင်းလေးကလည်းပေါ်ပြီးပြောက်သွားတာမြင်သိသိလေးကလည်းသိပြီးပါဖြစ်သွားတာလေမြင်မြဲတာကိုသိနေပြီဆိုရင်မမြဲတဲ့ဉာဏ်ကြီးလေးပေါက်နေပြီဆိုရင် ဒီဆင်းနဲ့ဆက်ပြီးတော့နှိမ့်တဲ့သဘောကျတာစိတ်ဆူစိတ်ပြတ်တာရှိသေးရဲ့လားရှိတော့အဲဒီတော့အဲ့ဒီမှာမြင်ကြိုင်ကလေးကိုရှုမှတ်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်ကိလေသာတွေဝင်ဝင်ရပါဘူးမလားကိလေသာတွေမပြင်းနိုင်ဘူးလားကိလေသာတွေကိုဘုန်းကြီးတို့သံဃာလေးကိုမှတ်တမ်းလေးတင်ဆိုကြည့်အောင်နော် စက္ခု द्वार စက္ခု द्वार မြင်ခဏမြင်ခဏမြင်ကမြင်တယ်မှတ်ရတယ်မြင်ကမြင်တယ်မှတ်ရတယ်မြင်တယ်မှတ်ရမြင်တယ်မှတ်ရကိလေသာကိလေသာကင်းပွားနိုင်တော်တယ်ကင်းပွားနိုင်တော်တယ်သောတာ द्वार သောတာ द्वार ကြာခဏကြာခဏကြာကကြာခြင်းမှတ်ရတယ်ကြာကကြာခြင်းမှတ်ရတယ် ရှားရေမှယကိလေသာကင်းကွာနိုင်တော်လေနာမည်အတိုင်းလည်းဆုံးပဲပြီးမှကြားရင်ကြားရင်ကြားရင်ရှုမိကြပါလားရှုနေရင်ရှုနေရင်ဒီမှာရှုအားကောင်းလာတဲ့ပုဂ္ဂိုလ်ကြတော့ကြားရတဲ့အတန်လေးကတတန်လေးပေါ်လာလိုက်ပြက်သွားလိုက်နောက်တဲ့အတန်လေးပြန်ဖြစ်လာလိုက်ပေါ်လာလိုက်ပြက်သွားလိုက်မြဲတာတွေ့သလားမမြဲတာတွေ့သလား အဲ့ဒီမနေတဲ့ဖြစ်ဖြစ်ဉာဏ်ပေါ်နေလို့ရှိရင်အဲ့ဒီအတန်ပေါ်မှာမြစ်သက်သားရတာရှိသေးရဲ့လားစိတ်ဆုံးစိတ်ပြည့်တာရှိသေးရဲ့လားကိလေသာမကင်းနိုင်ဘူးလားအဲ့ဒီလိုပဲကာဏဒွါရဇေဝဒွါရကာယဒွါရမနဒွါရဆုံတိုင်းဆုံတိုင်းကိုတတိကူးစေတဲ့စိတ်ကလေးနဲ့ရှုမှတ်သွားလို့ရှိရင်အဲ့ဒီရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ခိလေသာမကင်းနိုင်ဘူးလားခိလေသာကင်းပြီဆိုရင်ဆင်းရဲရောမငြိမ်းဘူးလားမငြိမ်းပါဘူးဆင်းရဲငြိမ်းတာနိဗ္ဗာန်ပဲ ဆင်းရဲနေတာပါပါလိမ့်မယ်။ဒီဒါကြောင့်မို့ဆင်းရဲနေတဲ့နိဗ္ဗာန်ကိုကိုယ်တိုင်ဆက်ရောက်မျက်မှောက်တွေ့ခြင်းလေဆိုရင်ယသိနာနာနေရာကိုစိတ်ဆိုရဲအဲ့ဒီအာယုန်နဲ့ကြွာလာစုံတိုင်းရှုမှတ်မှုတတိလေးမြဲဖို့မလိုဘူးလား။မှန်ပါဗျာ။ဒါကြောင့်မို့မြတ်စွာဘုရားရှင်ဘုရောမြတ်ကြီးကအဲ့ဒီယဟန်တော်၅ပါးကိုသကုဏသာဝရောတာဓုတာဓုသောကိဏသာဝရောဂာဏိနာသာဝရောတာဓုတာဓုဇင်ဝါယသာဝရော ကာယေနသဝရောသာဓုသာဓုဝါစာယသဝရောမနတသဝရောသာဓုသာဓုသဗ္ဗတသဝရောသဗ္ဗတသာဝတောဘိက္ခုသဗ္ဗဒုက္ခပမုစတိတိဘေကဝေဟံတော်များဥစ္စသားတို့သံဝရောယာဂဒေါသစေကုဏသတုဒ္ဒရာဖြင့်သံဝရောယာဂဒေါသမောဟတရားတို့မဖြစ်စေမူ၍စောင့်သိခြင်းပိဿုနိုင်ခြင်းဒီသာတို့ကောင်းလာပါ၏ သောတိနာသောတကြွားကဖြင့်သံဝရယာကဒေါသမောဟတရားကိုမဖြစ်စေမူ၍စောင့်သိခြင်းပိစုံနိုင်ခြင်းသည်သာရုကောင်းလာပါ၏။ဒါနိနာကာနာဒွာရဖြင့်သံဝရောယာကဒေါသမောဟတရားကိုဖြစ်ခွင့်မရအောင်စောင့်သိခြင်းပိစုံနိုင်ခြင်းသည်သာရုကောင်းလာပါ၏။ဇိဝါယာဇိဝါဒွာရဖြင့်သံဝရောယာကဒေါသမောဟတရားကိုဖြစ်ခွင့်မရအောင် ဆောင်းနေခြင်းပိတ်ဆို့နိုင်ခြင်းသည်သာရုကောင်းလာပါ၏ကာယိနာကာယထောရဖြင့်သံဝရောယကဒေါသမောဟတရားတို့ကိုအဖြစ်လာအောင်ဆောင်းစည်းခြင်းပိတ်ဆို့နိုင်ခြင်းသည်သာရုကောင်းလာပါ၏ဝါစာယနှုတ်ဖြင့်သံဝရောယကဒေါသမောဟတရားတို့ဖြစ်ခွင့်မရအောင်ဆောင်းစည်းခြင်းပိတ်ဆို့နိုင်ခြင်းသည်သာရုကောင်းလာပါ၏မနတာစိတ်ခြင်းသာဝရောယကဒေါသမောဟတရားတို့ဖြစ်ခွင့်မရအောင် ဆောင်တည်ခြင်းပိတ်ဆို့နိုင်မည်ဒီသာကိုကောင်းလာပါ၏သဗ္ဗတံလုံးစုံသောထွာဓာတု၌သဗ္ဗတံလုံးစုံသောစကုသောတကာဏဇိဝကာယမနဆိုရတွာဓာတု၌သံဝရောယာကဒေါသမောဟတရားတို့ဖြစ်ခွင့်မရအောင်တတိဥစည်းရဲ့စိတ်ကလေးနဲ့တတိဥစည်းရဲ့မှတ်စိတ်ကလေးနဲ့ဆောင်တည်ခြင်းပိတ်ဆို့နိုင်မည်ဒီသာကိုကောင်းလာပါ၏သဗ္ဗတံလုံးစုံသောထွာဓာတု၌၆ထွာဓာတု၌ သာဟုသောစောင့်ရှောက်နိုင်သောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သဗ္ဗဒုက္ခလုံးစုံသောဝဆင်းရဲအပေါင်းမှဗမုတ်စေတိလုံးရောက်နိုင်ပါ၏ခက်မြောက်နိုင်ပါ၏ဣတိဤသို့သကဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဘောဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာသာ စွာဘုရားရှင်ကိုရောမြတ်ကြီးကမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်အဲဒီ6ပေါက်ကကိလေသာတွေဝင်ခွင့်မရအောင်ဆောင်းရှောက်နိုင်ရင်အကောင်းဆုံးပဲဆိုတာလေးကိုဟောကြားလိုက်တဲ့အခါကျတော့မှစိုးစိုးကမျက်စိပေါက်လေးထင်ရတာဖြစ်တယ်နားပေါက်လေးထင်ရတာဖြစ်တယ်ဆိုရင်ယဟန်တော်ကနပါမယ်အဲဒီယဟန်၅ပါးကမြတ်စွာဘုရားဟောကြားတဲ့ဒေသနာတော်ကိုနားကစိုက် ခန္ဓာညာစိုက်ပြီးတော့နာကနေနာခန္ဓာညာစိုက်ပြီးတော့ပုံလိုက်အာယုန်လေးကိုနှလုံးသွင်းရှုမှတ်ရင်းနဲ့ရသော်ဘုရားဟောကြားတဲ့တရားတော်ကိုနာကြားလို့တရားဒေသနာတော်လည်းဆုံးရောအဲ့ဒီယဟန်ငါးပါးငါလည်းပဲသောတပတ္တိမညာပူညာဆက်ရောက်ပြီးတော့သောတပန်အထင်နဲ့ကြီးတွေဖြစ်တော်မူတယ်။ဘာဖြစ်သွားပါလိမ့်မလဲ။ဒါကြောင့်ဒေသနာဝတ္တနိဒေသနာတော်၏အဆုံး၌ဒီပစ္စဘိက္ခုတို့ငါးပါးသောယဟန်တော်တို့သည်သောတပတ္တိသလေသောတပတ္တိကိုတို့၌ တတိတေသူကောင်းစွာမသွေကြည်တော်မူကြပါ၏ကုန်တည်းသာဒီတို့ဒီတို့မြတ် Yeah.